ယတိပဋ္ဌာန်ဝိပဿနာအထုတ်နေကြတယ်ဆိုတော့တတိပဋ္ဌာန်ကိုတတိပဋ္ဌာန်သင်္นานနေလဲတက်လက်တက်နေကြတယ်ဆိုတော့အတိပ္ပယ်တော့နားလည်အားလုံးနားလည်ပြီးသားဖြစ်ပါလိမ့်မယ်လွန်လွန်ကဲကဲအာယုန်တဲ့၌ဆွဲမြဲတည်ပြီးထိုတတိတတိပဋ္ဌာန်ခေါ်လွန်လွန်ကဲကဲအာယုန်တဲ့၌ ဆွဲမြဲတည်ပြီးထိုတတိတတိပဋ္ဌာန်ခေါ်ဒါတတိပဋ္ဌာန်ရဲ့အဓိပ္ပာယ်လေးပါလွန်လွန်ကဲကဲအာယုန်တဲ့၌လွန်လွန်ကဲကဲဆိုတာကတတိကိုစိုက်ပြီးတော့ထားတာပြောတာပါနော်တတိကိုမလျော့ပါစေနဲ့တတိပဋ္ဌာန်ရဲ့တုတ်တံမှာပထမဥဒ္ဒဥဒ္ဒေတအချင်းဥဒ္ဒေတဏိဒမှာကိုမှ အာတာပိတံပဇာနောတတိမာဒီလိုရှိတာကို တတိမာအာတာပီဆိုတာကဝိရိယကိုရှေ့ကတားပါတယ်အာတာပီကိလေသာယံတပုံတွေကိုပူပန်စေတတ်နှိမ့်စစ်တတ်သောဝါပြင်းရမှုတွေအဲကိလေသာတွေကို6တွေ့စေနိုင်သော6တွေ့စေနိုင်လောက်အောင်ပြင်းထန်တဲ့ဝိရိယလည်းရှိပေထသောလို့ဒီလိုသုံးထားပါတယ်တာမန်အားဆိုင်မှုကိုတော့ဝိရိယလို့ပြောပြီးတော့အဲ့ဒီတာမန်အားဆိုင်မှုတွေတွေပိုးပြီးတော့ တင်ထားတဲ့ဝိရိယမျိုးကိုတော့အာတာပိလို့ပါဠိတွေမှာသုံးတယ်နော်ဒါတော့ဝိရိယနဲ့အာတာပိဟာအားဆိုင်မှုလို့နော်ကြိုးစားအားထုတ်မှုလို့အဓိပ္ပာယ်ရှိပေမဲ့လည်းအာတာပိလို့စကားလုံးကိုမြင့်ပြောင်းလိုက်ရင်တော့ထိုကြိုးစားမှုသည် အမတန်ပြင်းထန်သောအရှိန်ကိုဆိုလိုပါတယ်ဒါကြောင့်သတိပဋ္ဌာန်ကိုအားထုတ်ကြမဲ့ယောဂီများဟာမိမိတို့ပြင်ဆင်မှုမှာငါရိုးရိုးဝိရိယတော့မရဘူးနော်ရန်သူနယ်မြေကိုသွားတဲ့ပုဂ္ဂိုလ်ဟာအခြားခြားသောအချိန်များမှာ ထားတဲ့တတိထက်ပိုးပြီးတော့တတိဆက်ရတယ်လို့ပဲရန်သူနယ်မြေဆိုတာဘယ်အချိန်ဘယ်နာကချောင်းပြက်မှာလဲဘယ်နေရာကနေဘုံထပေါက်မလဲဆိုတာမျိုးတွေကိုအစစအရာရာဂရုတစိုက်တတိဝိရိယထားရတယ်လို့ပဲဓမ္မနယ်မြေကိုရောက်တဲ့ခါကြလို့ရှိရင်ဘယ်လိုချိန်မှငါကိလေသာတွေကဘယ်ကိလေသာတွေကချောင်းပြီးတော့များပြစ်လိုက်မှာလဲဘယ်ကိလေသာတွေကများထောင်ချောက်ဆင်ထားမှာလဲလို့ကိလေသာထောင်ချောက်တွေကိုရှောင်ရတယ်ပြစ်မှာကိုလည်းရှောင်ရတယ်ခြေတလန်းသွားတိုင်းသွားတိုင်းနော်ရန်သူနယ်မြေရောက်တဲ့စစ်သားဟာ ခြေတလန်းသွားတိုင်းသွားတိုင်းမသွားသေးခင်မချသေးခင်မှာဒီချမဲ့ခြေရမှာရန်သူအဲကို့အတွက်အန္တရာယ်ကင်းရလားမကင်းရလားသေးသေးချာချာစုံစမ်းပြီးတော့ခြေတလန်းချင်းတလန်းချင်းတတိထားရသလိုအာကိုအဲအာထုံမှုကိုလည်းပဲပို့ပြီးတော့မှအရင်ကတည်းကတတိဝိရိယထားရသလိုပဲတဲ့ဝိရိဒီတရားထုတ်တယ်ဆိုတာဟာကိလေသာသဘုံတွေကိုမိမိကတတိထားပြီးတော့ရှောင်ကျဉ်နေတာမဖြစ်အောင်လို့ရှောင်ကျဉ်နေတာရှောင်ကျဉ်တဲ့အခါမှာ အခြားခြားသောအချိန်များမှာထားတဲ့တတိဝိရိယမျိုးတွေပို့ပြီးတော့တင်ပေးရပါတယ်။ဘာဖြစ်လို့လဲဆိုတော့တတိဝိရိယပြော့တာနဲ့တပြိုင်နက်သူတို့နောက်ကိုပါသွားတယ်။သူတို့နယ်မြေရောက်မှမသိရောက်သွားတယ်၊နေကျွန်းသွားတယ်နော်။အဲ့ဒါကြောင့်မလို့မြတ်စွာဘုရားကတတိပဒအာထုမဲ့ပုဂ္ဂိုလ်များဟာတတိကိုအာဝိရိယကိုတင်ပေးပါတဲ့အာတာပိကိလေသာကိလေသာရသဘုံတွေကိုပူပန်စေတနှိမ့်စစ်တ6တွေ့စေတလောက်အောင်6တွေ့စေနိုင်လောက်အောင်ပြင်းထန်သောဝိရိယလည်းရှိပြီတော့လို့ဒီလိုဆိုထားပါတယ်။ တတိမာတတိကလည်းပဲမလွတ်စေပါနဲ့တဲ့ပေါ်လာသမျှဒွါရ6ပါးဝင်တဲ့အာယုံကိုနော်စောင့်ပြီးတော့မလွတ်တမ်းဖမ်းပါအဲ့ဒါလိုဖမ်းလို့ရှိရင်ဝိရိယနဲ့တတိတွဲပြီးတော့အာယုံလေးပေါ်ကိုတွဲတွဲပြီးတော့တင်ပေးရှုရှုမှတ်ပေးနေပြီဆိုရင်တဖြည်းတဖြည်းနဲ့စိတ်တွေဟာပြန့်လွတ်မှုနေပါပြီးတော့သစ္ဆုတ်ပန်တဲ့အာယုံပေါ်ကိုစိတ်ကလေးကနော်ညွတ်တိုင်းညွတ်တိုင်းနောက်တော့အဲ့ဒီပေါ်မှာသွားသွားပြီးတော့စုစည်းပေးပါတယ် အဲ့တော့အာယုံပေါ်မှာစိတ်စုစည်းပြီးတော့သွားတည်နေတာကိုပဲတမာတိလို့ဒီလိုသုံးရပါတယ်အာယုံတစ်ခုတည်းပေါ်မှာသွားပြီးတော့စိတ်စုစည်းပြီးတော့တည်နေတာကိုတမာတိတဲ့အာယုံတစ်ခုတည်းပေါ်မှာစိတ်ကရောက်ပြီဆိုလို့ရှိရင်တော့ထိုအာယုံပေါ်မှာနော်စိတ်ကနေပြီးတော့ဒီအာယုံဟာမြဲသလားမမြဲဘူးလားနော်ဆင်းရဲတဲ့ဟာမျိုးလားချမ်းသာတဲ့ဟာမျိုးလားအတ္တလားအနတ္တလားအတုပါလားအတုပါလားဆိုတာတွေကိုစိစစ်ခွဲခြားဝေဖန်စိတ်ဖြာနိုင်ပြီတဲ့ ဒါကြောင့်မလို့နော်အနေဆာဒုက္ခအနတ္တအတုပဆိုတာတွေကို မြင်အောင်လို့ရှုရမယ်လို့နော် ကာယေခန္ဓာကိုယ်မှာဖြစ်တာကိုလည်းပဲကာယ ानु ပတ္တိကိုဟုအဖာမှရှုလက်ရှိသည် ဖြစ်ရဝိဟရတိနေဤတဲ့နော်ဒါကြောင့်မလို့ဒီမိမိတို့ဒီသတိပဋ္ဌာန်တရားအထုတ်တဲ့ခါမှာတတိသည်လွန်လွန်ကဲကဲဆိုတော့အတော်လေးကိုမှ နော်အားကောင်းရပါမယ်လို့ဆိုလိုပါတယ်နော်လွန်လွန်ကဲကဲအာယုန်တဲ့နိုင်တဲ့ အာယုံကဘယ်အာယုံတွေပြောတာလဲဆိုလို့ရှိရင်ကာယ ानु ပတနာလို့ခေါ်တဲ့ခန္ဓာကိုယ်ပိုင်းဆိုင်ရာအာယုံတွေကိုနော်ဒါအာယုံလို့ဆိုပါတယ်ဝေဒနာနုပတနာဝေဒနာတွေဟာအာယုံတွေပါပဲစိတ်ဓာနုပတနာစိတ်တွေဆိုတာလည်းအာယုံတွေပါပဲဓမ္မနုပတနာအခြားခြားသောကြံတဲ့ဟာတွေကလည်းအာယုံတွေပဲတဲ့ဒါတော့ခန္ဓာကိုယ်နဲ့ပတ်သက်တဲ့အာယုံတွေဝေဒနာနဲ့ပတ်သက်တဲ့အာယုံတွေစိတ်နဲ့ပတ်သက်တဲ့အာယုံတွေအခြားသောဓမ္မနဲ့ပတ်သက်တဲ့အာယုံတွေထိုယုံ ယုံနဲ့နဲ့ဖျားနော်အချင်းချော့လိုက်တဲ့ယုံနဲ့နဲ့ဖျားခန္ဓာ၅ပါးဆိုတော့အာယုန်တရားတွေမှာတတိကိုစိတ်စိုက်ထားတာပါဒါတော့ခန္ဓာကိုယ်နဲ့ပတ်သက်တဲ့ဟာတွေကိုတော့ခန္ဓာကိုယ်နဲ့ပတ်သက်တဲ့အာယုန်တွေအပေါ်မှာစိတ်စိုက်ပြီးတော့တတိစိုက်ပြီးတော့ထားတာကိုတော့နော်ကာယ ानु ပတနာတတိပဋ္ဌာန်လို့ခေါ်ပါတယ်ယောဂီတို့အခုရှုမှတ်နေတဲ့အခါမှာဝမ်ဘက်ကလေးဖောင်းတာပိန်တာကိုစိတ်ကလေးကစိုက်ပြီးတော့ထားတဲ့အခါမှာထိုရှုမှတ်တဲ့အာယုံဟာဒါကာယ ानु ပတနာလို့ခေါ်ပါတယ်ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ဝမ်ဘက်ဝါယောဒရဲ့ဖောင်းတာဝါယောဒရဲ့ နော်အဲတက်ကြွလာခြင်းပြန်ကားလာခြင်းပြန်ရော့ကျသွားခြင်းဆိုတာဝါရော့တဲ့အတ္တတိပါထိုဝါရော့တက်ဒီခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးတော့ဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မလို့ကာယ ानु ပဒနာလို့ဒီလိုခေါ်ပါတယ်တကယ်လို့မိမိက နာသီးပြားလေးမှာစစ်ကိုထားအာယုဆိုင်ပြီးတော့ဝင်လေထွက်လေကလေးကိုမှတ်တယ်ဆိုရင်လည်းပဲဝင်လေထွက်လေရဲ့အာနာပါနရဲ့နော်စိတ်အာနာပါနရဲ့လေးမြတ်တိုးပြီးတော့မှ ခါရဲပြန်ကားသွားခြင်းတွန်းတိုက်သွားခြင်းရွေ့ရှားသွားခြင်းနော်ထောက်ကန်လာခြင်းဒီသဘောတရားတွေကိုအာယုစိတ်ကိုစမ်းပြီးတော့မှတ်လို့ရှင်လည်းပဲဒါဟာကာယ ानु ပတနာလို့ခေါ်ပါတယ်ဒါတော့အာနာပါနအာနာပါနလို့ခေါ်တဲ့ဝင်လေထွက်လေကိုရှုပြီးတော့မှတ်တာအမှတ်မျိုးဖြစ်တဲ့အတွက်ကြောင့်မလို့နော်ဒါကိုပဲကာယ ानु ပတနာလို့ခေါ်ပါတယ် ဝမ်းပိုက်ရဲ့ဖောင်းတာဘိန်းနှဟာလည်းပဲခန္ဓာကိုယ်နဲ့ဆက်ဆံပြီးတော့မှဖြစ်တဲ့ဝါယောတသဘောတရားကိုပဲမှတ်တာဖြစ်တဲ့အတွက်ကြောင့်မလို့ကာယ ानु ပတနာလို့ခေါ်ပါတယ်။အေးတခါတလေကြတော့မိမိတို့ထိုင်ရင်းကနေပြီးတော့မှနော်ဝေဒနာလေးတွေတက်လာတတ်တယ်။ဝေဒနာလေးတွေတက်လာတဲ့အခါကျတော့ဒီခန္ဓာကိုယ်မှာမိမိမှတ်နေကြဖောင်းတယ်ပိန်တယ်ဝင်လေထွက်လေလေးကိုခဏထားပြီးတော့ခန္ဓာကိုယ်ရဲ့ ရတာရန်တာတောင်းတာအောင်းတာဒါလေးတွေကထင်ရှားလာလိမ့်မယ်ထင်ရှားလာတဲ့အခါမှာမိမိကအဲ့ဒီပထမမူလကမ္မထမှတ်နေကြလေးကိုဒါလေးထားခဲ့ပြီးတော့မှ ထင်ရှားတဲ့နေရာလေးကိုစိတ်ဆိုင်ပြီးတော့မှတ်ရပါတယ်များသောအားဖြင့်ယောဂီများမှာပထမပိုင်းအားထုတ်တဲ့ရစ်တွေမှာဟာနာရာကျင်နာတောင်းနာတင်နာကြိုက်တာခဲတာဘူရာဘူရာအေးတာနော်ထုံနာကျင်နာဒါတွေပဲပေါ်ပါတယ်ဒါတော့ ဒီပေါ်တဲ့ဝေဒနာတွေဟာဒုက္ခဝေဒနာတွေနော်ဒုက္ခဝေဒနာလို့ဆိုတဲ့သဘောတရားကိုမှဒုက္ခရဲ့သဘောတရားသည် အာယုံအဆိုးမကောင်းတဲ့အာယုံမျိုးကိုခံစားခြင်းသဘောလက္ခဏာရှိတယ်တဲ့ဒါတော့ဒုက္ခဝေဒနာဖြစ်ပြီးဆိုလို့ရှိရင်ထိုဒုက္ခဝေဒနာဟာကြာကြာဖြစ်လာလို့ရှိရင်လည်းပဲစိတ်ထဲတွေကပင်ပန်းပြီးတော့နှွမ်းနေလာတယ်နော်ဒါတော့စိတ်ထဲမှာပင်ပန်းပြီးတော့နှွမ်းနေလာတာတွေနော်အာယုံစုတွေကိုခံစားနေတာတွေဟာ ဒုက္ခဝေဒနာရဲ့ပရမတ်သဘောလက္ခဏာသာဖြစ်ပါတယ်ဒါတော့ဒုက္ခဝေဒနာဟာလည်းပဲအကြာကြီးဖြစ်တယ်အမြင်မဟုတ်ပါဘူးဟောတဲ့အခက်ကလေးမှာဩဒါဒုက္ခဝေဒနာရဲ့သဘောပါလားဒါဒုက္ခဝေဒနာသဘောလက္ခဏာပါလားလို့နော်ခန္ဓာကိုယ်ထဲမှာနာကျင်ကြက်ခဲမှုတွေကိုခံစားပြီးတော့နေရတဲ့သဘောလက္ခဏာဒိုရိမဟုတ်ထိုနာကျင်ကြက်ခဲတဲ့သဘောလက္ခဏာတွေရှိနေတဲ့အချိန်ခါမှာမိမိရဲ့စိတ်ထဲမှာစိတ်တွေညှို့နှွမ်းပြီးတော့မှအဲစိတ်တွေပင်ပန်းလာတာအဲ့ဒါလေးတွေကိုစိတ်ဆိုင်မိတယ်ဆိုလို့ရှိရင် ဒုက္ခဝေဒနာရဲ့ပရမတ်သဘောတရားတွေကိုသိတယ်လို့ဒီလိုခေါ်ပါတယ်။ဒါကြောင့်မလို့ဒုက္ခဝေဒနာဆိုတာဟာခန္ဓာကိုယ်ရှိတဲ့သူတိုင်းဖြစ်ကြတာပါ။ဒုက္ခဝေဒနာကိုလွတ်အောင်ရှောင်လို့မရပါဘူး။ဘာဖြစ်လို့လဲဆိုရင်ခန္ဓာကိုယ်တိဆောက်ထားတော့ကဒီလိုသူကတွဲပါခဲ့ပြီးသားဖြစ်တဲ့အတွက်ကြောင့်မလို့ဒုက္ခဝေဒနာပေါ်လို့ရှိရင်ဩဒါခန္ဓာကိုယ်ရဲ့ပရမတ်ခန္ဓာကိုယ်ရဲ့အရှိသဘောတရားငါ့ကိုပြတာပါလားလို့ဒီလိုမှတ်ပြီးတော့မှဒုက္ခဝေဒနာကို ကြည်ဖြူစွာကျင့်တတ်စွာလက်ခံပြီးတော့ရှုမှတ်ရပါတယ်ဒုက္ခဝေဒနာပေါ်ရကောင်းလားငါမကြောက်ပေါ်ရကောင်းလားလို့ဒီလိုစိတ်မဖြစ်ရပါဘူးဘာဖြစ်လို့လဲဆိုတော့ဒုက္ခဝေဒနာဆိုတာပုဂ္ဂိုလ်အကြီးအသေးเนาะအမြင့်အမြတ်အယုတ်နဲ့ဒီလိုခွဲခြားပြီးတော့မှရွေးပေါ်တဲ့သဘောတရားမဟုတ်ပါဘူးတရားမှန်သမျှစူးကြုံနေမြဲဘယ်နေရာဘသူမှမခွဲခြားဘဲနဲ့တသားတဲ့တပြေးညီညီပေါ်ရတဲ့သဘာဝတရားအစစ်တလည်းဖြစ်တဲ့အတွက်ကြောင့်မလို့သူ့ကိုလည်းပဲတရားတွေမှာထည့်ပြီးတော့ရှုရပါတယ်ဒါကိုမိမိကဒေါသမဖြစ်ဒေါသဖြစ်နေမယ်ဆိုလို့ရှိရင် အဲနာရကနာရကတစ်ခုဒေါသဖြစ်တာတစ်ခုဆိုလို့ရှိရင်မိမိမှာနှစ်ခုရှုံးတတ်ပါတယ်ဒါကြောင့်ဒုက္ခဝေဒနာဖြစ်တဲ့ခါမှတဘာဝသဘောတရားလွတ်လက်ကစိတ်ထဲကလက်ခံထားပြီးတော့စိတ်ကိုအသာကလေးနည်းနည်းလေးလျှော့ချပြီးတော့ဖြစ်တဲ့နေရာလေးကိုစိတ်ဆိုင်ပြရပါတယ်တဖြည်းဖြည်းတဖြည်းဖြည်းချင်းနာကျင်တာတွင်အဲ့ဒါလေးကိုစိတ်ကနေပြီးတော့နားတယ်နားတယ်နားတယ်လို့ဒီလိုမှတ်သွားရပါတယ်နော်ထုံတာလေးတွေ့တော့လဲထုံတယ်ထုံတယ်ထုံတယ်လို့နားတဲ့ထုံတဲ့ကျင်တဲ့ကြိုက်တဲ့သဘာဝတွေဟာ အမြဲတမ်းကြီးတသမတ်တဲ့တပုံစံနဲ့မဟုတ်ပါဘူးစိတ်ကစူးစူးဆိုက်ဆိုက်အဲ့ဒီနေရာလေးကိုတည်တည်ချာချာတင်ပြီးတော့ကြည့်လိုက်တဲ့အခါမှာသူတို့ကလည်းပဲအတွင်းထဲကဖွတ်တပါယုံလို့ခေါ်တယ်အတွေ့ဆိုးဆိုတာအတွေ့ဆိုးများခံစားတတ်သည်ဆိုတော့လာပြီးတော့တွေ့တဲ့ခန္ဓာကိုယ်ရဲ့ကကြွက်သားတွေနော် အကြောတွေအစီတွေဒါတွေကနေပြီးတော့မှသူတို့ချင်းတွန်းညတိုက်ကြနော်တိုးကြခိုက်ကြတာဖြစ်တဲ့အတွက်ကြောင့်မလို့ဖွတ်တပါယုံနဲ့ကာယပဒါရအကြီးတဲ့ တွေးကြည့်တဲ့အခါမှာမိမိကဒုက္ခဝေဒနာခံစားခြင်းသာဖြစ်ပါတယ်။ဒါကြောင့်သူတို့ရဲ့တွေးကြည့်ပုံကလည်းပဲအမြဲတမ်းတိုးလိုက်တင်းလိုက်နော်ပြန့်လိုက်ဆုလိုက်စူးလိုက်အဲဖွာလိုက်ဒီလိုအမျိုးမျိုးဖြစ်နေပါတယ်။တနည်းအားဖြင့်ပြောရမယ်ဆိုရင်ဖြစ်ပုံဖြစ်နေမတူပါဘူး။ဒါတော့မတူတဲ့အခါကျတော့နော်ဒီဖြစ်နေတဲ့အရာလေးကိုစိတ်ကလေးဆိုင်ပြီးလို့ကြည့်လိုက်တဲ့အခါကျလို့ရှိရင်သူတို့ရဲ့ရွေပုံ ပြောင်းပုံ မတူညီပုံနော် ပြန်ပြီးတော့မှအပေါ်ပြန်ပေါ်ပါလာဖို့တခါတလေစုနဲ့သွားဖို့ဒီလိုအချင်းအရာလေးတွေကိုနာဖို့နာနည်းအချင်းအရာလေးတွေကိုတွေ့ရမြင်ရပါတယ်ဝေဒနာဆိုတာပေါ်ကိုက်မှာရှိမှသာလင်တွေ့နိုင်ပါတယ်ခုပုံမှန်အပြင်ပြောမယ်ဆိုရင်ကောင်းကင်ပြင်ကြီးမှာလျှက်စီးတဲ့လက်နေတဲ့အခါမိမိကမြေမျက်နှာကိုမြေကြီးကိုစိုက်ပြီးတော့ထားရင်ကောင်းကင်ဘောကလျှက်စီးတဲ့လက်တော်လဲနော်ဘယ်လိုဘယ်ပုံဘယ်နည်းလက်တယ်ဆိုတာမမြင်ရပါဘူးဒါတော့မိမိကမျက်နှာကိုအပေါ်မော့ထားကမှ ကောင်းကင်ပေါ်မှာလျှက်စီးလျက်ဩဒါကတိုးတိုးပဲဒါကတော့ရှည်ရှည်ပဲဒါကတော့ကွက်ကွက်ပဲဒါကတော့ကောက်ကောက်ပဲဒါကတော့လင်းလင်းပဲဒါကတော့နော်ရိပ်ရိပ်ပဲလို့လင်းပုံလင်းနီးဖြစ်ပုံဖြစ်နည်းကိုအချင်းရာတည်တည်ချာချာကလေးသိတာပါဒုနည်းလည်းကောင်းဒူးစွာပဲယောဂီများမှာဖြစ်တဲ့အခိုက်ဖြစ်ဆဲလေးမှာဖြစ်တဲ့နေရာလေးကိုစစ်ဆိုင်ပြီးတော့ကြည့်လိုက်လို့ရှိရင်ဝေဒနာဖြစ်ပုံဖြစ်နည်းအတိုးရှိအကြီးအသေးအလဲနဲ့အပေါ်ပါဒါလေးတွေကလည်းမြင်ပြီးတော့တဖြည်းဖြည်းချင်းရွေသွားခြင်း နော်နေရာပြောင်းသွားခြင်းခံစားမှုတွေပေါ့အပေါ့အလေးကွဲပြားသွားခြင်းဒါလေးတွေကိုသိလာပါတယ်အဲ့ဒီလိုမျိုးတစ်ခုနဲ့တစ်ခုမတူညီတဲ့ဖြစ်ပုံဖြစ်နည်းခံစားပုံခံစားနည်းလေးတွေကိုယောဂီကရိပ်မိတာဒီပင်လည်းဝေဒနာရဲ့အနိစ္စသဘောကိုနော်ရိပ်မိခြင်းလို့ခေါ်ပါတယ်ဒါကြောင့်ဒီဝေဒနာကိုပေါ်တဲ့အခါမျိုးမှာလည်းပဲအဲ့ဒီလိုစိတ်ကလေးထားပြီးတော့ရှုမှတ်ပေးပါ ခံစားမှုက မကောင်းဘူးလို့အနိဋ္ဌာယုံဖြစ်ပေမဲ့လည်းပဲသိနေတဲ့အတိကတော့ကောင်းနေပါတယ်မှန်နေပါတယ် ဒါကြောင့်မလို့ဒုက္ခဝေဒနာဖြစ်ရင်မကောင်းဘူးလို့မယူဆရပါဘူးဒုက္ခဝေဒနာဖြစ်တာကတော့သဘာဝအရာမကောင်းပါဘူးသို့တော့ယောဂီအတွက်ကတော့တရားပေးတဲ့အတွက်ကောင်းတယ်လို့ယူဆရပါတယ်ဘာဖြစ်လို့လဲဒုက္ခဝေဒနာဟာတရားထိုင်သည်ဖြစ်စေမထိုင်သည်ဖြစ်စေနော်အမြဲတမ်းပေးနေလို့ပါပဲဒုက္ခပေးတဲ့အခါမှာဝိပဿနာရှုခိုက်နိုင်သားလျင်ကုသိုလ်ဖြစ်အောင်ရှုလို့ရပါတယ်ကျန်တဲ့ချိန်မှာကဒေါသဒေါမနတာပဲဖြစ်ပါတယ်အဲတခါတလေကြတော့လေဝေဒနာဝေဒနာကတော့သိမပေါ်ပါဘူးသို့တော်လည်းပဲ လောကီလောကီလူသားတို့သဘာဝအမြဲတမ်းစစ်ကအလုံးလုံးတဲ့နေရာတွေမှာသွားလာနေတဲ့အတွက်ကိုသွားလာခဲ့တဲ့နေရာတွေရောမရောက်ဘူးတဲ့နေရာတွေရောစိတ်ဆိုတာပြန်သွားတဲ့သဘာဝရှိတယ်။ဒါကြောင့်မလို့ယောဂီတွေကဟိုဟိုဒီဒီပြေးသွားတဲ့စိတ်ရဲ့သဘာဝကိုနော်သဘာမိမိရဲ့တရားထိုင်တဲ့အခါမှာမမျော်လင့်တော့လည်းပဲမခေါ်တော့လည်းပဲသူကယုတ်ဒီရှောင်းတခဲဝင်လာတတ်ပါတယ်။ဝင်လာတာကိုတခါတလေမသိလိုက်ပေမဲ့ဝင်လာပြီးတော်တော်လေးကြာတဲ့ခါကျတော့ရိပ်မိတတ်တယ် ဩထွက်တဲ့စိတ်တွေပြည့်တဲ့စိတ်တွေစဉ်းစားတဲ့စိတ်တွေပေါ်ပြီလို့မိမိကတည်တည်ချာချာမြင်လိုက်ပြီဟဲ့ဆိုလို့ရှိရင်ထွက်လေဝင်လေကိုသလကောင်ဖောက်နယ်ပိန်တွေကိုသလကောင်ခဏလေးရထားခဲ့ပြီးတော့အဲအခုမှရောက်လာတဲ့ဧည့်သည်ဖြစ်တဲ့ထွက်စိတ်ပြေးစိတ်ကို ရှုရပါတယ်စိတ်ဆိုတာပြေးတတ်တဲ့သဘောပဲလို့ဒီလိုလဲထားရပါတယ်ဒုက္ခဝေဒနာဖြစ်တာမလို့ခြင်းမဲပေါ်တတ်သလိုပဲနော်ထွက်စိတ်ပြေးစိတ်ကလည်းပဲကိုမလို့ခြင်းလည်းပေါ်တတ်တာပါပဲဒါကလည်းစိတ်ရဲ့ တဘာဝတက်တက်တာလင်ဖြစ်ပါတယ်တရားထိုင်တဲ့အခါမှာတရားထိုင်တဲ့အခါမှာမဟုတ်ပါဘူးမိမိလေးနှစ်တဲ့အလုပ်တစ်ခုကိုလုပ်ရင်လည်းပဲစိတ်မပြေးကျင်ပါဘူးသို့တော်လည်းတရားထိုင်မှပြေးတာမဟုတ်ပါဘူးစိတ်ဆိုတာဒီတိုင်းအခြားအချိန်မှလည်းပြေးတတ်တဲ့သဘောရှိပါတယ်ဒါကြောင့်တရားထိုင်တဲ့အချိန်ခါမှာတော့တတိကလေးဆိုင်ပြီးတော့ဩဒါထွက်စိတ်ပြေးစိတ်ပဲလို့လက်ခံလိုက်ပြီးတော့ထွက်စိတ်ပြေးစိတ်ကလေးတက်တက်ကိုသာလေးမှတ်ရပါတယ်ထွက်စိတ်နဲ့ဆက်ဆံနေတဲ့အကြောင်းအရာအာယုန်တွေကို ကြည့်လှမ်းပြီးတော့မကြည့်ရပါဘူးစိတ်ရောက်နေတဲ့နေရာတွေကိုဩစိတ်ကတော့ဟိုရောက်နေတာအလုတ်ထက်ရောက်နေတယ်တငယ်ချင်းတွေနဲ့စကားပြောနေတယ်နော်အဲ့ဒါတော့ဟိုဟိုတီတီသွားနေတဲ့စသည်ဖြင့်ရောက်ရှင်တဲ့နေရာရောက်နေပါလိမ့်မယ်ဒါတော့စိတ်ရောက်နေတဲ့နေရာကအာယုန်တွေကိုလှမ်းပြီးတော့မကြည့်ပါနဲ့နော်အဲ့ဒီတည်းစိတ်ကစဉ်းစားနေတဲ့အကြောင်းအရာတွေကိုစိတ်မစဉ်းစားပါနဲ့မိမိဖမ်းရအာယုန်ပြရမှာကထွက်နေသောစိတ်ကလေးတက်တက်တာဖြစ်ပါတယ်ထွက်နေတဲ့စိတ်ကို ဥဒိစ္စလို့လည်းခေါ်တယ်ဒါကဓမ္မဥဒိစ္စဆိုတဲ့အတိနဲ့စိတ်ကပြန့်နေပြန့်နေဥဒိစ္စဖြစ်တယ်လို့ရှုရင်ဒါဓမ္မာနုပဒနာဖြစ်နေပါတယ်အဲအဲ့ဒါလိုမဟုတ်ဖက်နဲ့အာငါစိတ်ကလွတ်နေတယ်လွတ်နေတယ်လို့ဒီလိုလေးပဲနော်ရှုတယ်ဆိုလို့ရှိရင်တော့စိတ်တ ानु ပဒနာလည်းဖြစ်ပါတယ်စိတ်တ ानु ပဒနာဓမ္မ ानु ပဒနာနာမည်မတက်လည်းကိစ္စမရှိပါဘူးအဓိကကထွက်တဲ့စိတ်ပြေးတဲ့စိတ်ကိုသာလျင်မိမိကမိအောင်ဖမ်းဖို့သာအဓိကပါဒါကြောင့်မလို့ထွက်တဲ့စိတ်ပြေးတဲ့စိတ်ကလေးရှိလို့ရှိရင်လည်းပဲ ထွက်တဲ့စိတ်ပြည့်တဲ့စိတ်ကလေးကိုစိတ်ရှိရှိကလေးထားပြီးတော့ရှုရတယ်တခုရှိတာကတော့ထွက်တဲ့စိတ်ပြည့်တဲ့စိတ်ဆိုတဲ့သဘောတရားကြီးနော်ရှုတဲ့စိတ်ကအားနဲ့ရဲ့ရှုတဲ့စိတ်ကိုဆွဲပြီးတော့ခေါ်တတ်တယ်လို့ဖြစ်တတ်တယ်ဒါကြောင့်မလို့အဲစိတ်ထဲမှာပေါ်နေသောအကြောင်းအရာတွေစိတ်ကနေပြီးတော့ရောက်နေတဲ့အကြောင်းအရာတွေကိုမစင်စားဘဲနဲ့ထွက်စိတ်ကလေးတစ်ခုတည်းကိုတည်တည်ချာချာအာယုံဆိုင်ပြီးတော့ ထားပြီးတော့မှထွက်တယ်ထွက်တယ်ထွက်တယ်ထွက်တယ်လို့ခက်မြန်မြန်လေးမှတ်ပြီးပါမလျှော့ပါနဲ့နော်ဇွဲကောင်းကောင်းနဲ့မှတ်ရင်ဘယ်အရာမဆိုရတာကြီးပါပဲမိမိကပြော့ရင်တော့နော်ကျိုးဆွဲနေသလိုပဲပြောတဲ့လူကတန်တဲ့သူနောက်ကိုပါသွားပါတယ်ဒါတော့မိမိဘက်ကတော့တောင့်ခံထားမိမိဘက်ကတော့အားဆက်ပြီးတော့ရှုထားနော်ထွက်တဲ့စိတ်ကတဖြည်းဖြည်းနဲ့ကိုယ့်ဘက်ကိုပါလာရပါတယ်အဲ့ဒါတော့ထွက်တဲ့အခါမှာစိတ်ထွက်တယ်ထွက်တယ်ထွက်တယ်လို့ခက်မြန်မြန်လေးမှတ်ပြီးပါ လိုအပ်ရင်စိတ်ထက်ကနေအတန်လေးပါစိတ်အဆိုးလေးပါထည့်ပြပါထွက်တယ်ထွက်တယ်ထွက်တယ်ထွက်တယ်လို့ခမ်းမြန်းမြန်းခတ်သွတ်သွတ်ကလေးအဆက်ပြီးတော့မှတ်ပြပါအဲအဲ့ဒါကစိတ်ဓာနုပဒနာလို့ခေါ်ပါတယ်တခါတလေတော့လဲနော်နည်းနည်းလေးထိုင်လို့နိုင်ဝက်လောက်ကြာရင်ခန္ဓာကိုယ်တွေလေးပြီးမှေးပြီးတော့အိတ်ချင်စိတ်တွေပေါ်လိမ့်မယ်အိတ်ချင်စိတ်တွေပေါ်တဲ့အခါမှာမူလကမ္မထံကိုခဏထားခဲ့ပြီးတော့မှအိတ်ချင်တဲ့စိတ်လေးတဲ့စိတ်မှေးတဲ့စိတ်ကလေးကိုနော်အိတ်ချင်တဲ့အိတ်ချင်တဲ့ဆိုတဲ့ဟာမျိုးနဲ့ နော်မှတ်ရမှာပဲအဲ့ဒီလိုမမှတ်သေးခင်မှာတော့ပြင်းကြီးထိုင်းပိုင်းလေးလံလာတဲ့ဒီဌိနမိတ်တာကိုမှတ်တော့မယ်ဆိုလို့ရှိရင်မိမိရဲ့ခန္ဓာကိုယ်လေးကိုလည်းပဲကိုယ်ကိုယ်ကောက်ကောက်တွေဖြစ်နေရင်တဖြည်းဖြည်းကလေးပြန်ဆန့်ပေးပါမှတ်တယ်မှတ်တယ်မှတ်တယ်လို့ဒီလိုဆန့်ပေးပါခန္ဓာကိုယ်လေးကလည်းပဲအလောတော်လေးဆန့်ပြီးသားဖြစ်ပါစေနောက်ပြီးတော့မိမိခန္ဓာကိုယ်အလောတော်လေးဆန့်ပြီးလို့ရှိရင်ထွက်တဲ့စိတ်ကလေးကိုအဲအိတ်ချင်တဲ့စိတ်ကလေးကိုမှတ်ပေးပါအိတ်ချင်တဲ့အိတ်ချင်တဲ့နော်ထိုင်း နာမည်ကတော့ကိစ္စမရှိပါဘူးဒီနာမီတာတက်ချင်းတက်နော် h နဲ့ h နဲ့တက်ချင်းတက်အဲ့တော့အဲ့ဒီစိတ်ကလေးကို h နဲ့စိတ် h နဲ့လေးကိုမှတ်ပေးပါအဲ့ဒါမှတ်တဲ့အခါမှာတစ်ခါတလေကြတော့2မိနစ်3မိနစ်4မိနစ်5မိနစ်လောက်ဆိုမျိုးလုံးကကျေတတ်ပါတယ်ပြန်ပြီးတော့ပေါ့သွားတတ်ပါတယ်ပေါ့သွားရင်တော့မူလကမ္မထံဖောက်နေပိနေဝင်နေထွက်တယ်တဏှာရာကိုပြန်လာပါမိမိယူထားတဲ့မူလရှုနေကြကိုပြန်လာပါတကယ်လို့မပြောက်ဘူးဆိုလို့ရှိရင်တော့ မျက်လုံးထဲမှာအလဲရောင်ကိုအာရုံပြုတ်လိုက်ပါအဲမျက်လုံးထဲမှာအလဲရောင်ကိုမျက်စိထဲမှာဟောမြင်နေရတယ်လို့မျိုးအလဲရောင်ကြီးမျက်လုံးထဲမှာဖန်တီးပြီးတော့မှအလဲရောင်ကိုကြည့်ပြီးမျက်လုံးထဲမှာပဲအာရုံပြုတ်ပြီးတော့မှအလဲရောင်ကိုအာရုံပြုတ်ရပါတယ်အဲ့ဒီလိုအလဲရောင်အာရုံပြုတ်လိုက်လို့ရှင်လည်းပဲအလဲဓာတ်တွေဟာမျက်လုံးထဲမှာပြန်ပွားလာပြီးတော့တခါတလေလည်းပဲပြန်ပြီးတော့စိတ်ကြည်သွားပါတယ်အဲ့ဒီလိုနည်းနဲ့ဟာလောကတင်ညာလို့ခေါ်တဲ့အလဲရောင်တင်ညာ အဲ့ဒါကိုအာယုံပြုပါတော့လည်းပဲမရဘူးဆိုလို့ရှိရင်တော့မျိုးလုံးကိုဖွင့်ပြီးတော့အလင်းရောက်ရှိတဲ့ဘက်ကိုကြည့်အဲ့ဒါပြီးတော့မှလင်းလင်းကြီးကိုကြည့်စစ်ကိုဝေးနေသမျှဝေးပိုးပြီးတော့အဲ့ဒီကြည်ရဲနဲ့မြင်တယ်မြင်တယ်မြင်တယ်မြင်တယ်မြင်တယ်လို့ဒီလိုမှတ်ပေးရပါတယ်အဲ့ဒီလိုမှတ်ပေးလို့ရှိရင်လည်းပဲအိတ်ချင်းစိတ်တွေပျောက်သွားတတ်ပါတယ်အိတ်ချင်းစိတ်ပြောက်ရင်တော့မူလကမ္မထံကိုဖောင်နေပိန်နဲ့ဝင်နေထွက်တယ်ကိုပြန်လာပါအဲ့ဒီလိုမှတ်ပေးမှတ်တော့လည်းမရဘူးဆိုလို့ရှိရင်တော့ ယောဂီဒီတိုင်းဆင့်နေလို့ရှိရင်ပို့ပြီးတော့အိတ်ချင်လိမ့်မယ်ဒါကြောင့်မလို့အချိန်လေးမဖြုံးရမပြုံးရလေအောင်အကျိုးရှိရလေအောင်စဉ္ညာလျှောက်ပြီးတော့မှတ်ပါတခါတလေကြလို့ရှိရင်ပင်မရင်အိတ်ချင်လို့လို့ရှိရင်ကိုကအရှုံးပေးလို့ရှိရင်ဒါတော့တရားထိုင်တဲ့အချိန်တွေကတရားမဖြစ်ဖက်နဲ့ဒီနာမီတာတွေဝင်ပြီးတော့ကိုယ့်အတွက်เนาะအရှုံးရပါတယ်ဒါကြောင့်မလို့တရားအထုတ်တဲ့ခါကြလို့ရှိရင်မိမိကအရှုံးမရှိရလေအောင်ဒီနာမီတာဝင်တဲ့ခါလည်းအရှုံးမပေးပါနဲ့ဒီလိုနဲ့မှတ်ရင်မှတ်ရင်နဲ့ ခန္ဓာကိုယ်ရဲ့ဝိရိယပဲဆင်ရစိတ်ရဲ့ဝိရိယပဲဆင်ရတွေဟာပိုပိုပိုပြီးတော့မှ ကောင်းလာပါလိမ့်မယ်တိနာမိတ်တဘောကတော့တောတာပန်းများလည်းရှိပါတယ်ပုရုဇင်မမဟုတ်ပါဘူးရှင်မောက်ကလန်ကိုရောမြတ်ကြီးတောတာပန်ဖြစ်ပြီးလို့နာဂအထက်အစစ်မြင့်တဲ့ရဟန္တာဖြစ်အောင်တရားထုတ်တဲ့ခါမှာမြတ်စွာဘုရားရှင်မှာကမ္မထံယူပြီးတော့ဟိုးတော်တော်လန်းလန်းရွာတစ်ခုမှသွားပြီးတော့အားထုတ်ပါတယ်ဒါတော့သူလည်းပဲ ရစ်တွေကကြာလို့ပင်ပန်းစစ်ကလည်းအားစိတ်ပံများတော့ဝိရိယတွေတင်ပံများတော့ခန္ဓာကိုယ်ပဲခန္ဓာကိုယ်ကလည်းတော်တော်လေးပင်ပန်းလာတဲ့သဘောရှိပါတယ်စစ်ကလည်းမှတ်ပံများတဲ့ခါကျတော့နည်းနည်းလေးဝိရိယများပြီးပြန့်တဲ့သဘောရှိပါတယ်အဲဒီမှာတစ်ချိန်မှာအင်္ဂိုင်တယ်လို့မြတ်စွာဘုရားကိုယ်တိုင်ဒီကုန်းနဲ့ကြွားပြီးတော့သွားပြီးသတိပေးရမှုပါတယ်မြတ်စွာဘုရားကတော့အခုနာကပြောတဲ့အဲ့ချင်းလို့ရှိရင်တခါတလေမှာနေရွတ်ဒီဘားတွေမျက်နှာတွေကိုပွတ်တက်ရတယ်လို့ဒီလိုလဲမှားထားတာရှိပါတယ်ဒါကြောင့်မလို့မိမိရဲ့ခန္ဓာကိုယ်ဟာ နည်းနည်းလေးနော်ငြိမ်တယ်လို့ချင်းဖြစ်တတ်တဲ့အတွက်ကြောင့်မလို့အဲမတ္တယကမ္မထနော်မတ္တယကမ္မထလည်းပဲအထုတ်လို့ရပါတယ်မတ္တယထားတဲ့အခါမှာမတ္တယတဲ့အခါကျတော့ခန္ဓာကိုယ်ကိုမတ်အောင်လို့မတ္တယထားတာဖြစ်တဲ့အတွက်ဝိရိယကိုပို့စိုက်ထားပါတယ်ဝိရိယဆက်လို့ရှိရင်ဝိရိယရဲ့ဆန့်ကျင်ဘက်ကထိနာမိတ်တာဒါတော့ခန္ဓာကိုယ်ကိုအားဆိုင်ပြီးတော့ရထားတဲ့အခါမှာဝိရိယလေးပျော့သွားတာနဲ့ခန္ဓာကိုယ်အောက်ကိုပြုတ်ကျသွားမယ် နော်ဘိုင်းကနေလဲသွားမယ်ဒါကြောင့်မလို့မလဲအောင်ဝိရိယတင်ထားတာဖြစ်တဲ့ဒီဝိရိယတင်လို့ရှင်လည်းပဲထိနာမီတာကနေရာပျောက်သွားပါတယ်ဒါတော့တရားထုတ်တဲ့ခါဒီမှာအဲ့ဒီလိုနိမ့်နဲ့နော်မိမိရဲ့တထိုင်တွင်းမှာအမျိုးမျိုးတွေ့ရပါလိမ့်မယ်နော်စာထင်ကားစားမှာဖောင်းဝမ်းဘက်ရဲ့ဖောင်းတဲ့ပိန်နဲ့ဒိုရိမဟုတ်နာသီပြားကဝင်နေထွက်တဲ့ကိုမှတ်တဲ့အတွက်ဒါခាယ ानु ပဒနာဖြစ်နေပါတယ်နည်းနည်းလေးကြာလာလို့ခန္ဓာကိုယ်ကတောင်းတာတင်တာပူရနာတာနော်ဒါလေးတွေဖြစ်တဲ့ခါကျတော့ထို တောင်းတာတက်တာအောင့်တာလေးတွေကိုမှတ်လို့ရှိရင်ဒါဝေဒနာနုပဒနာလို့ခေါ်ပါတယ်ဟိုရောက်ဒီရောက်စိတ်တွေဖြစ်လို့ပြန်လွတ်တဲ့စိတ်ကိုမှတ်တဲ့ခါကျတော့စိတ်တ ानु ပဒနာလို့ခေါ်ပါတယ်။ထိနာမိတာတွေဝင်လို့ထိနာမိတာတွေမှတ်တဲ့ခါကျတော့ဓမ္မ ानु ပဒနာလို့ခေါ်ပါတယ်။ကဒီမှတ်တဲ့တရားမှာဘယ်တတိပဒံဖြစ်နေတယ်လဲလို့ယောဂီကစီစစ်ဖွေရမလိုပါဘူး။ယောဂီရဲ့အလုပ်တစ်ခုကတော့ ပစ္စုပန်တဲ့တဲ့ပေါ်လာနေတဲ့ထင်ရှားနေတဲ့အာယုံကိုမှတ်မိလို့ရှိရင်ဒါယောဂီကမှန်နေတာပါပဲလမ်းတတိပဋ္ဌာန်လမ်းကြောင်းပေါ်မှာရှိနေတယ်လို့ဒီလိုသဘောကျပါဒါတော့ယောဂီကနံပါတ်1ဝိရိယမရော့ကြဘူးအရေးကြီးပါတယ်ဝိရိယမပြော့ကြပါစေနဲ့နံပါတ်2တတိတွေလည်းအကောင်းမှုအရေးကြီးပါတယ်တတိပဋ္ဌာန်ဆိုတဲ့စကလုံးရဲ့အဓိပ္ပာယ်ကိုမှလွန်လွန်ကဲကဲအာယုံတဲ့၌စွဲမြဲတည်ပြီးထိုတတိတတိပဋ္ဌာန်ခေါ်တဲ့အမတန်အားကောင်းသောတတိသည် အာယုံထဲမှာစိုက်ပြီးတော့တည်နေတာကိုတတိပဒံလို့ခေါ်ပါတယ်တတိကပြောလို့မရပါဘူးတတိကောင်းမှအာယုံပေါ်မှာတည်ပါတယ်ကာယဝေဒနာစိတ်ဓာဓမ္မဒီလေးပြားကအာယုံမှာတတိကောင်းရင်ကာယ ानु ပဒနာလည်းရှုနေရှုနေတာမပြစ်ပါဘူးတတိကောင်းရင်ဝေဒနာ ानु ပဒနာလည်းဖမ်းမိတာပါပဲတတိကောင်းရင်စိတ်တွေကလည်းပဲမိတာပါပဲတတိကောင်းရင်ဓမ္မ ानु ပဒနာကလည်းပဲမိနေတာပါပဲ တတိသာကောင်းပါစေဒီသတိပဋ္ဌာန်တရား၄ပါးလုံးကအရှုခံနဲ့မအားလုံးပါသွားပါတယ်ဒါကြောင့်တတိပဋ္ဌာန်တရား၄ပါးလုံးကို နော်မိမိက မလွတ်ရလေအောင်ဝိရိယတင်ပေးပါဝိရိယကိုမပြော့ပါစေနဲ့တတိကိုစိုက်ပေးပါတတိကိုလည်းမပြော့ပါစေနဲ့ဒါဆိုလို့ရှိရင်မိမိတတိပဋ္ဌာန်တရား၄ပါးလုံးအချိန်တိုင်းမှာနော်တပြိုင်တည်းပွားပြီးသားဖြစ်ပါလိမ့်မယ်ပွားများအထုတ်ကြပါကုန်ယောဂုပေါင်းတို့တလန်း တမတ်မှတ်ပြီးလို့ရှိရင်ယောဂီဟောများဖြစ်ခဲ့ရင်စစ်စစ်ကလေးမှတ်ကြပါဒီနေ့၄ရက်မြောက်ရှိပါပြီ၃ရက်လောက်စခဲ့ပြီးရင်စိတ်ကငြိမ်သက်တဲ့လောက်တော့ငြိမ်ငြိမ်ပါပြီအလေးချင်းလေးလည်းပြန်ရပြီဆိုတော့စိတ်စိတ်ရှောက်ရင် ပိုးပြီးတော့တမာရီကတက်ပါတယ်ကျဲရင်တော့ကျဲသည့်အလျောက်စိတ်ကလည်းကျဲပါသွားတဲ့အတွက်ကြောင့်မလို့အဲ7မိနစ်15မိနစ်လောက်ဒလန့်ကိုအဲဒလန့်နဲ့ညာလန့်နဲ့ဒလန့်တစ်ချက်မှတ်ပြီးရင် နော်ဒလန်ကိုနှစ်ချက်သုံးချက်ထိတိုးတိုးပြီးတော့မှတ်ကြပါဒလန်တစ်ချက်ထပ်မှရပ်မနေပါနဲ့ဒလန်တစ်ချက်က10မိနစ်15မိနစ်လောက်ဆိုရင်ရပါပြီကျန်တဲ့ဘက်ကိုနော်နှစ်လမ်းထက်မနည်းပါစေနဲ့နှစ်ချက်ထက်မနည်းပါစေနဲ့ကြွတယ်ချတယ်နော်အဲဒါတော့ကြွတဲ့ခက်ကလေးနဲ့မှတ်တာနဲ့ချတဲ့ခက်ကလေးနဲ့မှတ်တာနဲ့ကြွတယ်လမ်းတယ်ချတယ်အဲဖြည်းဖြည်းလေးမှတ်ပါ ဖြည်းဖြည်းလေးမှတ်လို့ရှိရင်ဒီ6ရောက်ကလေးတရေရေတရေရေနဲ့မှတ်တက်လာတာ ရွေရွေရွေရွေနဲ့ရှစ်တိုးသွားတာတွေ့ကနဲ့တွေ့ကနဲ့အောက်ကိုလေးချသွားတာမာကနဲ့မာကနဲ့နဲ့ဖိနေတာဒါလေးတွေကိုစိတ်ထဲမှာနော်စူးစိုက်နေတယ်များစူးစိုက်ပြီးပါဒါပိစုပန်ခန္ဓာဆက်ဆက်လို့ခေါ်ပါတယ်တနည်းဥပါဒณะခန္ဓာဆိုတာပိစုပန်တဲ့တဲ့တွေ့မြင်ကြားကလေးမှာ ဖြစ်တွေ့နံခံစားနေရမြင်တွေ့ခံစားနေတဲ့အားလေးတွေကိုဥပါဒနာဥပါဥပါဒနဲ့ခန္ဓာလို့ခေါ်ပါတယ်။ဒါကြောင့်ဝိပဿနာရဲ့အာယုံကပြစ္ဆုတ်ပန်တဲ့တဲ့ဖြစ်စင်မှရှိနေသော မြင်တွေ့ကြားသိနေစေအခါကာလဖြစ်သောယုံနာတို့ကိုမှတ်ရပါတယ်ဒါတော့အဲ့ဒီခါမှာတကယ်ဖြစ်စဉ်တွေကဖြစ်ယုံနာတွေကဖြစ်ပြမှုသဘောကိုတည်တည်ချာချာသိအောင်တမာရီနဲ့အဲ့ဒီဖြစ်နေတဲ့ထက်ကိုထိုးဖောက်ပြီးတော့စိုက်ပေးရပါတယ်အဲကြောင့်တမာရီလေးကိုပို့ပြီးတော့မှတင်ပေးကြပါဒီနေ့လေးရမြောက်ဖြစ်နေတာဖြစ်တဲ့အတွက်ယောဂီတွေတမာရီတင်ရမယ့်အချိန်ဝိရိယတင်ရမယ့်အချိန်လည်းရောက်ပါပြီမလျှော့ပါနဲ့လေးရကနောက်ပိုင်းဆိုတာဟာဦးဇင်းတို့ယောဂီတွေကိုတော်တော်လေးကိုမောင်းလာတဲ့အချိန်မှာ နော်ဒါကြောင့်မိမိကိုယ်ကိုမိမိကတင်ပေးပါအဝေးမှာနေတဲ့အခါကျတော့ဦးစင်းကဒီက screen ပေါ်မှာပဲမြင်ရတယ်တချို့ယောဂီတွေတော်တော်လေးငိုက်တယ်နောက်တော့ငိုက်တဲ့ယောဂီတွေနာမည်ခေါ်ပြီးတော့မတ်တရခိုင်းတော့မယ်မတ်တရကမ္မထာနော်ဒကမကြီးဒေါ်သန်းစိန်မတ်တရမှတ်တယ်ကောင်းတယ်ဖြောင်းနေတာပဲနော်ယောဂီတွေတော်တော်များများဖြောင်းပါတယ်၃လယောက်ကတော့အဲမငြိမ်မှုကောင်းနေလှုပ်ကောင်းနေကုတ်ဟိုလှက်ဒီလှက်နေဆိုတော့စိတ်မငြိမ်မှကတော့တော်တော်သိတာတယ်ဦးစင်းကဒီမှာ screen ရှစ်မှာရပ်နေတယ်ကြည့်နေတယ်အများအားနော် subscription မှာအများတန်းရှိတယ်လို့မှတ်ထားဦးစင်ဘယ်မှမသွားဘူးเนาะအဲဒီတော့မိမိတို့ကဒီကိုကိုယ်တိုင်เนาะကိုနားမှာလာပြီးတော့ဆရာသမားကိုယ်တိုင်ကြည့်ပြီးတော့မှတွင်တင်ဆုံးမပြည့်ပြင်ပေးတယ်လို့မျိုးအာရုံယူပြီးတော့မှတ်ပါเนาะအဲဒီတော့အဲ့ဒီခါကျမှသမာဓိကလည်းတက်ပါလိမ့်မယ်ပေါ်ပေါ်ကလေးเนาะအားလုံးအချိန်အားလုံးငါတို့ထိုင်လိုက်အောင်မယ်ဆိုတာမျိုးမတွက်ပါနဲ့ဒီအချိန်နောင်ကလိုချင်လို့မရပါဘူးเนาะဒီဖြစ်ခဲ့ပြီးသားနောင်ကြမှပြန်ဆွဲယူလို့လည်းမရပါဘူး အဲကြောင့်ကြိုးကြိုးစားစားလေးကိုအတွက်မှတ်ကြပါပစ္စုပန်ခြင်းလေးဟာအဖို့တန်ဆုံးသောအခြင်းဖြစ်ပါတယ်ပြီးခဲ့တဲ့အချိန်တွေတုန်းကမလုပ်ခဲ့တာတွေကိုအစားထိုးခြင်းလက်ရှိအချိန်တွေအစားထိုးရတယ်နော်နောက်အခါမှာလုံမဲ့ဟာတွေအတွက်မိမိကမသေးကြသေးဘူးဒါကြောင့်မလို့နောက်အခါမှာလုံမဲ့ဟာတွေကလည်းပဲလှုပ်ချင်မှလှုပ်ဖြစ်မှဖြစ်တဲ့အတွက်နောက်အခါမှာကိုဖြစ်ချင်တာအခုကတည်းလှုပ်ပြီးတော့ပြင်သွားပါဒါကြောင့်ပစ္စုပန်ဒီကိုအတွက်ရကိုအတွက်ပိုင်ဆိုင်မှုအစစ်ဖြစ်ပါတယ်။နောင်ဆိုတာကနော် plan နေမဲ့ချလို့ရတယ်တကယ်မရောက်သေးဘူးဘယ်ဆိုအတိတ်ကပြီးခဲ့ပြီအတိတ်ကချွေးချစ်တွေကိုပြင်ကျင်ရင်အခုပြင်ပါနောက်အနာဂတ်မှာလှုပ်ချင်တာကိုလှုပ်မျောမှန်းချက်ရှိရင်အခုကတည်းဒီတိုင်းလှုပ်သွားပါဒါကြောင့်ပိဿုပံဟာကိုယ့်အတွက်ဖြစ်ပါတယ်နော်ပိဿုပံမဲ့ကိုလှုပ်လို့ရပါတယ်အနာဂတ်ဆိုတာမသိတဲ့အတွက်ဘာမှမသိဘူးအတိတ်ကလွန်ခဲ့ပြီးပြီဒါကြောင့်အခုလက်ရှိပိုင်းနဲ့အချိန်လေးကကိုယ့်အတွက်တန်ဖိုးအရှိဆုံးအချိန်ကိုယ်အသုံးချလို့ရတဲ့အချိန်ဖြစ်ပါတယ်နော်အဲ့ဒီ တင်တင်ရေးလက်မှတ်ကြပါ၄ရက်မြောက်ရှိပါပြီနည်းနည်းလေးဦးစင်းကယောဂီတွေကိုထိုင်တဲ့အချိန်လေးကိုငြိမ်စေချင်ပါတယ်အခုဒီမှာအများအားကြည့်နေတာပါဦးစင်းကဒီဒီနေရာမှာအများအားရှိတယ်မရှိဘူးထင်တယ်စာတုပ်နေနေတာနော်စာတုပ်နေနေတာစာအုပ်ကလေးခဏဖတ်လဲယောဂီကြည့်လိုက်နေနေတာနော်ဒါကြောင့်အိတ်ချင်တဲ့ယောဂီများနေကင်းဘက်ကိုနာရီဝက်လောက်ထိုင်ပြီးလို့အိတ်ချင်တယ်ဆိုမတ်တရက်ပါမတ်တရက်ပြီးတော့နော်ရကမထာလေးနဲ့ဒါတော့ဈဉ္ညာရက်တဲ့ခါမှာလက်ကလေးကိုကိုရှိမှဒုလိုလေးရပြီးတော့ထားလို့ရဒုလိုလေးထားလို့ရတယ်နော်ခြေထောက်ကလေးကိုတမက်လောက်ချထား ပြီးတော့နည်းနည်းလေးချားပြီးတော့မှမျက်စိလေးမှားပြီးတော့တောင့်တင်းနေတဲ့ခန္ဓာကိုယ်ကြီးမှတ်တဲ့ရထားကိုမှတ်ပါအဓိကလက်ကလေးကိုဒီလိုလေးပိုက်ထားလိုက်နော်ချခြင်းလည်းချရတယ်နော်ခန္ဓာကိုယ် balance ဖြစ်အောင်ခြေထောက်ကြီးကိုကတ်မထားပါနဲ့နည်းနည်းလေးဒီလိုလေးချဲထားနော်ချဲထားဒါမှအဘောခန္ဓာကိုယ်ကိုထောက်ပြီးသားကန်ပြီးသားရအောင်လက်ကိုနောက်မှထားခြင်းလည်းထားကိစ္စမရှိဘူးရှေ့မှာထားထားနောက်မှာပဲထားထားရတယ်ညင်အောင်ထားပါပြီးလို့ရှိရင်ခေါင်းနဲ့ခြေချမှတ်ပြီးတော့မှဝါရော့တက်ကြောင့်မလို့တောင်းခံနေတဲ့ဒီတောင်းတောင်းရတာဝါရော့တက်ကြောင့် ဖောင်းပိတ်ကတော့ဒါတက်ရှင်နေတဲ့ခါမှာ तू ကရှေတို့နောက်ဆုတ်ဖောင်းပိတ်နေတယ်ဝင်လေထွက်လေ तू ရှိတယ်ဒါကြောင့်အဲ့ဒီချိန်ခါမှာကတော့မိမိကရက်ကမထမ်းဆိုတဲ့သဘောကဒီရက်ချင်းကြောင့်ရက်နေတဲ့အမှုရာဖြစ်အောင်လို့ဝါယောဓာတ်ထောက်ပံ့တဲ့အဲ့ဒီဝါယောဓာတ်တတိကိုမှတ်တာပါဒါကြောင့်တောင့်တင်းပြီးတော့ရက်နေတဲ့ခန္ဓာကိုယ်ကြီးတစ်ခုလုံးအာရုံယူပြီးတော့ရက်တယ်ရက်တယ်ရက်တယ်လို့ဒီလိုမှတ်ပေးပါနော်ဒါတော့ခန္ဓာကိုယ်ထဲမှာတောင့်တင်းတာတွေတစ်ခါတလေအားကောင်းလာလို့ရှိရင်လည်းပဲနော် ခြေသလုံးအောင်တွေကတောင်းပြီးမာတောင်းတော်ကြီးဖြစ်လာခဲ့လို့အာယုန်ထဲမှာပေါ်ရင်လဲအဲ့ဒီမာနေတဲ့အာယုန်တောင်းနေတဲ့အာယုန်ကြီးကိုပဲစိတ်ကဆိုင်းပြီးတော့တောင်းတယ်တောင်းတယ်မာတယ်မာတယ်လို့မှတ်ပြီးဒါပထဝီရဲ့လက္ခဏာတွေပြလာတာနော်ဒါတဲ့တဲ့ပြနေတာကိုကမသိတာဖြစ်နေလို့အဲ့တော့ထိုင်ရင်းနဲ့နော်ဝေဒနာပေါ်ရင်မှတ်တယ်လို့ပဲမတက်ရရင်နဲ့ခြေသလုံးတောင်းတယ်ပေါင်တောင်းတယ်ခါတောင်းလာတယ်အဲ့ဒီနေရာလေးကိုမှတ်လဲအတူတူပဲဒါဝေဒနာနုပဒနာခေါ်ပါတယ် ဒါကြောင့်အိတ်ရှင်တဲ့ခါများအချိန်မဖြုံးပါနဲ့နော်မှတ်တရပြီးတော့မှတ်ကြပါနိုင်ဝက်လောက်မှတ်ပြီးလို့ငိုက်ရှင်တဲ့ဆိုရင်စောစောပြောတဲ့နည်းနဲ့မရရင်မှတ်တရပြီးတော့မှတ်ကြနော်ဒါကဟောကို့အတွက်ဒီချိန်လေးမှာကိုကဆရာသမားကအခုစောင့်ကြည့်နေတော့ဆိုတော့ဟောကို့အတွက်အားလည်းရှိတယ်စခန်းပြီးရင်တော့ဦးဇင်းတို့လည်းမကြည့်နိုင်တော့ဘူးနော်အဲကောင်းပြီခုချိန်လေးမှာစဉ္ညာလေး နော်15မိနစ်လောက်တလန့်တမတ်မှတ်ပြီးရင်2မှတ်3မှတ်တိုးမှတ်ကြပါဒီနေ့၄ရက်မြောက်ရှိတဲ့အတွက်နည်းနည်းလေးဦးဇင်းကတိုးတက်မှုကိုနည်းနည်းကြည့်ခြင်းတယ်နော်ဒါတော့ကိုယ့်ဘာသာကိုပဲငါဘယ်လောက်ထိငြိမ်သွားသလဲကိုယ့်ဘာသာကို evaluation လုပ်ပါနော်ဒါတွေအားလုံးစုလိုက်လို့ရှင်ထိုင်ချိန်မှမှတ်တာရက်ချိန်မှမှတ်တာဇင်ညာချိန်မှမှတ်တာအားလုံးကဒီတတိယစုပြီးတော့မှတမာရီရောက်လို့စုသွားတာနော်စုသွားတော့ဒါကြောင့် ထိုင်ကမ္မထာကနေဈဉ္ညာကမ္မထာဈဉ္ညာကမ္မထာနေရကမ္မထာရကမ္မထာကနေစားတဲ့တောက်တဲ့ကမ္မထာအိမ်တွင်းကမ္မထာပေါ့ဒါတွေပေါင်းလိုက်လို့ရှိရင်အကုန်လုံးကတမာတိဖြစ်သွားတယ်တမာတိရှိရင်ပညာဖြစ်ပါတယ်။ကဲခုဈဉ္ညာရှောက်မှတ်ကြစို့။ငါရင်မြောက်စရာကြိုးစားသူများအတွက်စိတ်ကလေးတော်တော်ငြိမ်လာမဲ့အချိန်လည်းဖြစ်ပါတယ်။စိတ်ဟာ၃ရက်ကစပြီးနောက်ပိုင်းမှာငြိမ်ရမယ့်အပိုင်းရောက်မှာပါ။ ၃ရက်နောက်ပိုင်းကိုတဖြည်းဖြည်းငြိမ်ပြီးတော့၄ရက်ကနေစပြီးနောက်ပိုင်းအတက်ရတဲ့အချိန်မှာအာတိုင်းတာလည်းပဲပို့ပြီးတော့မှငြိမ်လာတယ်စိတ်ကလည်းပို့ပြီးတော့မှငြိမ်လာပါတယ်အဲ့တော့ဝိပဿနာအထုတ်တဲ့အခါမှာအဓိကကအရှုကယုံ nant ကိုဖြစ်မြင်ဖို့ကပို့ပြီးတော့မှအရေးကြီးပါတယ်။ မိမိတို့ရှုမှတ်နေတဲ့အခါမှာမူလကမ္မထံဟာရှုခံယုံနာမှာပဲဝမ်ဘဲရဲ့ဖောင်းတဲ့ဘိန်းတွေကိုအထုတဲ့ပုဂ္ဂိုလ်များဟာဝမ်တဲ့ဝမ်ဘဲရဲ့ဖောင်းခြင်းနဲ့ဘိန်းခြင်းကိုမြင်တာဟာယုံနိုင်ကိုမြင်တယ်လို့ပြောလို့ရပါတယ်အာနာပါနဝင်လေထွက်လေကိုမူလကမ္မထံထားပြီးတော့မှတ်တဲ့ပုဂ္ဂိုလ်များကလည်းပဲဝင်လေနဲ့ထွက်လေကိုစပြီးတော့ကွယ်ကွယ်ပြားပြားမြင်ခြင်းသည်ဒါ ယုံနံကိုစပြီးတော့မြင်ခြင်းလို့ပြောလို့ရပါတယ်။ဖောင်းတဲ့ဘိန်းနဲ့ဝင်တယ်ထွက်တယ်မှတ်တဲ့ခါလေးမှာဖောင်းတယ်လို့မှတ်တဲ့ချိန်ခါလေးမှာတရိပ်ရိပ်တရိပ်ရိပ်နဲ့တက်သွားတဲ့လေးကိုစိတ်အာယုန်နဲ့ပါမိနေတယ်။ပြန်ပြီးတော့မှတရိပ်ရိပ်တရိပ်နဲ့ရော့ပြီးတော့ပျော့ပျော့ပျော့ပျော့သွားတာလေးကိုလည်းပဲစိတ်ထဲမှာအာယုန်နဲ့မှမိနေတယ်။မိနေတဲ့ခါတကယ်လို့စိတ်ထဲမှာကြီးကြီးလင်းလင်း မြင်ပြီးတော့တွေ့နေတဲ့ဆိုလို့ရှိရင်ဒီတည်ရိပ်နဲ့တက်သွားတဲ့သဘောပြန်ပြီးတော့တည်ရိပ်နဲ့ပျော့ကျသွားတဲ့သဘောဒါလေးကိုမြင်နေတယ်ဆိုလို့ရှိရင်ဖောင်းတဲ့ပိန်တယ်လို့တောင်ဆိုစရာမလိုပါဘူးနော်ဖောင်းတယ်ပိန်တယ်ဆိုတာလေးကနည်းနည်းလေးအတီတဲ့လေးမှာအာယုန်နဲ့လေးကတိတ်မထင်ရှားသေးတဲ့ခါမှာတော့အတီလေးနဲ့စိတ်အဆိုလေးနဲ့လိုက်ပေးရပါတယ်ဒါကစိတ်ဆိုကတော့အကူလေးရယုံပါပဲနောက်ပိုင်းစိတ်ကလေးတဖြည်းဖြည်းနဲ့ကြီးကြီးပြီးတော့မှဖောင်းတဲ့ပိန်တယ် တဲတဲကွက်ကွက်မြင်လာတဲ့အချိန်ဝင်းနဲ့ထွက်တယ်တဲတဲကွက်ကွက်မြင်လာတဲ့အချိန်ကြလို့ရှိရင်ဖောင်းနဲ့ပိန်နဲ့ဝင်းနဲ့ထွက်တယ်လို့စိတ်ကလေးကလိုက်ဆိုပေးတာဟာဆိုစရာမလိုတော့ပါဘူးသူကအခုတည့်တဲ့ကလေးသာဖြစ်ပါတယ်သူ့ရဲ့စကလုံးကိုလည်းပဲစိတ်အာရုံနဲ့ကထားမယ်ဟာမဟုတ်ပါဘူးတကယ်တကယ်ဖောင်းခြင်းပိန်ခြင်းဝင်းခြင်းထွက်ခြင်းဆိုတဲ့သဘောတဘာဝကိုတာလျင်စိတ်ကထားမှာဖြစ်ပါတယ်ဖောင်းတယ်လို့တည့်ရရကလေးနဲ့တက်သွားတာကိုတိတဲ့ဟာကဒါနန္တရားလို့ခေါ်ပါတယ် တရရိပ်နဲ့တက်သွားတာကဒါဝါယောတရဲ့တက်ကြွခြင်းသဘောဝါယောတရဲ့တွန့်ကန်ခြင်းသဘောကိုမြင်တာပါဝါယောတကိုတီးဆန်းကြီးမမြင်သေးတော့လည်းပဲပညာဖြစ်တဲ့ဘိုက်ဘိုက်ဘိုက်နဲ့တကွတွဲပြီးတော့ဆက်မြင်ပါတယ်ဝါယောတတီးသန့်မြင်ဖို့အဲဝါယောတကိုတန်တန်ကလေးမြင်ဖို့ဆိုတာကတော့ရတော်တော်လေးကြာပြီးမှသာလေမြင်နေပါတယ်သို့တော်လည်းလေးရက်လောက်မှမြင်နေတာကတော့ one byte ဆိုတဲ့ပညာနဲ့တွဲပြီးတော့ day နဲ့တက်သွားတာ တရားရည်နဲ့ကြာတော့တာစမြင်နိုင်ပါတယ်တရားရည်နဲ့စပြီးတော့မှတက်သွားလို့ရှိရင်ဝါယောတရဲ့တွန့်ကမှုကြောင့်မလို့တရားရည်နဲ့တက်သွားတယ်ဒါတော့တက်ဒီဖောင်းခြင်းဆိုတဲ့သဘောဒီဝါယောတရဲ့တွန့်ကမှုကြောင့်လို့တက်သွားတာဖြစ်တဲ့အတွက်ကြောင့်မလို့ဒါရုပ်ကိုမြင်တယ်လို့ပြောလို့ရပါတယ်အကြံဉာဏ်အဖြစ်ဒါတော့တရိပ်နဲ့တက်သွားလို့ရှိရင်စိတ်ကလေးကလည်းလမ်းပြီးတော့မှအစကနေဆုံးတည်တိသွားတယ်တိသွားတဲ့ခါကျတော့အဲ့ဒါဟာတိတာက မှတ်တာပဲမှတ်တယ်ဖြစ်ဒါတော့မှတ်နေတာဒီဘလျံနန္တရား နတ်တရားဖြစ်တဲ့အတွက်ကြောင့်မလို့ဖောင်းတာနဲ့မှတ်တာ ပိဏာနဲ့မှတ်တာနောက်တစ်ခါဖောင်းတာနဲ့မှတ်တာပိဏာနဲ့မှတ်တာအဲ့ဒါလိုလေးစိတ်ကနေတဖြည်းဖြည်းတဖြည်းဖြည်းနဲ့ပို့ပို့ပြီးတော့မှထင်ရှားလာပါတယ်အစာပိတ်မှာအစာပိတ်မှာတော့တိတ်မထင်ရှားသေးတယ်လဲနောက်ပိတ်မှာတော့ပို့ပို့ပြီးတော့မှအစာကနေအဆုံးအထိနော်လင်းလင်းချင်းချင်းမှာနော်အယောင်နေရောင်အောက်မှာရှိနေတဲ့အရာဝတ္ထုတွေကိုကြည့်ရသလိုစိတ်ထဲအာယုန်ထဲမှာပို့ပြီးတော့ထင်ထင်လာပါလိမ့်မယ် ဒါတော့ပို့ပြီးတော့မှမှတ်ရတာလည်းပို့အားကောင်းလာပါတယ်အဲ့ဒီတော့ယုတ်နေနာအဲ့ဒီကစပြီးတော့မှအခြေခံကစပြီးအဲ့လိုလေးလေးကွဲလာတာပါဝင်လေထွက်လေမှတ်တဲ့ပုဂ္ဂိုလ်များကလည်းဒီတိုင်းပါပဲအစာပဲမှဝင်တာနဲ့ဝင်လေနဲ့ထွက်လေမသက်ခွဲတော့လဲနောက်ပိုင်းတစ်ဖြည်းဖြည်းမှဝင်လေရဲ့အစာကနေအဆုံးတန်အောင်အဆုံးကနေအစာတန်အောင်ဒီတိုင်းပဲခောက်ပြန်ခောက်ပြန်မြင်လာပါတယ်အဲ့ဒါလိုလေးမြင်လာတာဟာဝင်လေထွက်လေရဲ့နော်အဲဝင်လေထွက်လေကိုစပြီးတော့ထင်ရှားခြင်းပါပဲဝင်လေ ဝင်လာတာနဲ့အတိကလေးဝင်တယ်လို့မှတ်တာထွက်လေစတာကနေဆုံးသည့်တန်အောင်မြင်လိုက်တာအဲဒါလိုလေဝင်လေနဲ့ထွက်လေကိုကွဲကွဲပြားပြားမြင်တဲ့အခါမှာဝင်လေဆိုတဲ့သဘောတရားကဝါရုပ်ရုပ်ပါပဲတွန်ကန်လှုပ်ရှားပြီးတော့မှဝင်လာတယ်ဒါကြောင့်ဝါရုပ်ရုပ်ရုပ်တရားပါဝင်နေတာလေးကိုအစတည်းဆုံးဒီတိတွေ့ခန်းစားပြီးတော့မှအတိကလေးပေါ်တယ်ဒါလေးကိုပဲမှတ်တယ်လို့ခေါ်ပါတယ်ဒါကနတ်တရားပါ ဒါဝင်လင်းတဲ့ထွက်လေကိုစတင်ပြီးတော့ယောဂီများထွက်ယောဂီများဟာစတင်ပြီးတော့အာယုန်ထဲမှာညံထဲမှာစတင်ထင်လာခြင်းမှာအဲဒီကနေတဖြည်းဖြည်းတဖြည်းဖြည်းနဲ့ရင့်ကျက်လာတဲ့အခါမှာပို့ပို့ပြီးတော့မှမြင်အားကောင်းလာတဲ့အခါမှာဖောင်းနာလေးကိုဖောင်းနာလေးဖြစ်ပြီဆိုတာနဲ့တပြိုင်နက်ဖောင်းတယ်လို့မှတ်တယ်နော်ဒါဒီလိုအချိန်ခါမျိုးမှာကြတော့ဒါ ဖောင်းတယ်ဆိုတာလေးကအကြောင်းနောက်ကနေပြီးတော့ဖောင်းခြင်းကြောင့်မလို့ဖောင်းတယ်လို့မှတ်တာလေးကအကျိုးဖြစ်သွားပါတယ်ပြန်ပြီးတော့မှပိန်တဲ့အခါမှာပိန်တာလေးကအကြောင်းနောက်ကနေပြီးတော့မှပိန်တာလေးကိုလိုက်ပြီးတော့မှတ်လိုက်တာကအကျိုးပါအဲတခါတလေကြတော့လည်းပဲဝါရောရုပ်ဖြစ်တဲ့အတွက်ကြောင့်မလို့စိတ်ကြောင့်မလို့ဒီဖြစ်ခြင်းနဲ့စိတ်ကလေးကရှိကလည်းနေတတ်တာရှိပါတယ်ဒါကတော့လမ်းလျှောက်တဲ့ခါမျိုးတွေမှာဖြစ်တတ်ပါတယ်မိမိကလမ်းလျှောက်တယ်ဆိုလို့ရှိရင် ခြေလှမ်းမလှမ်းခင်မှာလှမ်းမယ်ဆိုတဲ့စိတ်ကလေးရှိနေတဲ့ဖြစ်တဲ့အတွက်ကြောင့်မလို့မလှမ်းခင်မှာလှမ်းခြင်းတဲ့စိတ်ကလေးကအကြောင်းဒီစိတ်ကလေးကြောင့်မလို့ခြေတော်ကလေးလှမ်းတော်တာကအကျိုးတခါတလေကြတော့လည်းနောက်ပိုင်းမှာနောက်ပိုင်းမှာကြတော့ခြေလှမ်းလှမ်းပြီးမှမှတ်တာကနောက်ကလိုက်သွားတယ်ဒါကြောင့်မလို့အဲ့ဒါမျိုးကြတော့ခြေလှမ်းတာကအကြောင်းနောက်ကနေလှမ်းတယ်လို့မှတ်တာကအကျိုးအဲ့ဒီလိုလေးတွေခြေလှမ်းတဲ့အခါမှာစဉ္ညာလျှောက်တဲ့အခါမှာတော့လကောင်ထိုင်တဲ့အခါမှာတော့လကောင်စတင်ပြီးတော့တဖြည်းဖြည်းနဲ့ကွဲလာပါတယ် အဲ့ဒီတော့ဖောင်းတဲ့ဘင်းတွေကိုမှတ်တဲ့ချင်းခါတွေမှာတည်တည်ချာချာမိမိကစိတ်ဆူဆိုင်ပြီးတော့မှရှုတဲ့အခါမှာဩတခါတလေမှယုတ်ကအကြောင်းတခါတလေနန်းကအကျိုးတခါတလေနန်းကအကြောင်းတခါတလေယုတ်ကအကျိုးစိတ်ကအဲ့ဒါလိုမခွဲတော်လဲပဲစိတ်အာယုန်လေးတွေမှာသူ့အတွဲလေးတွေနဲ့သူကွဲကွဲပြီးတော့လာပါတယ်အကြောင်းကျိုးကွဲလာတယ်နော်အကြောင်းကျိုးကွဲလာတော့ဒါပစ္စယပရိကညာလို့ခေါ်ပါတယ်အကြောင်းနဲ့တကွာကွဲပြီးတော့မှတွဲပြီးတော့မှသိလာတာပါ အဲ့ဒီတော့အဲ့ဒီလိုကြောင်းကျိုးကွဲတဲ့ခါဒီမှာဘာဖြစ်လာတယ်လဲဆိုလို့ရှိရင်ဒီယုတ်ဒီနာရဲ့ဖြစ်တဲ့သဘောတရားတွေဆိုတာဟာအကြောင်းအကျိုးနဲ့ဆက်သက်မှုသဘောတရားကြောင့်သာဖြစ်တာမိမိကဖောင်းနေတာလေးကိုမှတ်တဲ့ချင်းကမှဖောင်းတာလေးကဆုံးသွားဖောင်းတာလေးဒီရင်နဲ့ဆုံးသွားပြီဆိုလို့ရှိရင်ပြန်ပြီးတော့ရက်သွားတာပဲပြီးတော့မှနောက်တစ်ခါပြန်ပြီးတော့ပိန်သွားတယ်ဒါတော့ဇက်တဲ့ဇက်တဲ့တစ်ခုဖြစ်ပြီးလို့ရှိရင်သူဆုံးတဲ့နေရာကျရင်ရက်သွားတယ်ပြီးတော့နောက်ထပ်အသစ်ဖြစ်တယ်အဲ့ဒီတော့အဲဖြစ်နေတဲ့အကြောင်းတရားတွေဟာ ဆုံးသွားတယ်ရက်သွားတယ်ပြက်သွားတယ်ဆိုတာလေးသွားတွေ့တယ်ဒါကြောင့်မလို့အော်ဖြစ်လာတဲ့ရုပ်သဘောနာမ်သဘောတွေမှာနော်အဆုံးကိုသွားပြီးတော့တွေ့တာဖြစ်တဲ့အတွက်ကြောင့်မလို့နော်အမြဲမပြတ်ဒလက်ဆက်တောက်လျှောက်ကြီးတည်ရှိနေတယ်ဆိုတဲ့တသတ္တဒိဋ္ဌိကအဲ့ဒီမှာဆန်သွားပါတယ်အေးပြန်ပြီးတော့တခါနောက်ထပ်အသက်အသက်ဖြစ်ပေါ်လာတယ်ဆိုတာဒီကိုတွေ့တဲ့လေအချင်းကြတော့နောက်နောက်ထပ် ပြန်ပြန်ပြီးတော့အသက်အသက်ဆိုတာဖြစ်ပေါ်လာရပါတယ်ဖောင်းပြီးလို့ရှိရင်ပြန်ပြီးတော့ပိန်သွားတယ်ပိန်ပြီးတော့နောက်ထပ်ပြန်ဖောင်းသွားတယ် အသက်ဟာဝင်ပြီးတော့ထွက်တယ်ထွက်ပြီးတော့ဝင်တယ်ဒါတော့သူကပြန်ပြန်ပြီးတော့မှအဆုံးအဆုံးမှပြန်ပြန်အသက်သက်တွေဖြစ်ပေါ်လာတယ်ဆုံးတဲ့နေရာမှာရက်မသွားဘူးချုပ်မသွားဘူးပြီးမသွားဘူးပြတ်မသွားဘူးပြတ်မသွားတဲ့အတွက်ကြောင့်မလို့ပြတ်တယ်လို့ထင်တဲ့ဥစ္စေတာဒိဋ္ဌိကလည်းပဲအသက်သက်တွေကိုပြန်ဖြစ်အသက်သက်တွေပြန်ဖြစ်တာ တွေ့တဲ့အချိန်ခါမှာဥစ္စေတာဒိဋ္ဌိဆိုတာလေးတွေကလည်းဆင်သွားပါတယ်ဒါတော့ဖောင်းတာပိန်တာကိုပဲကြည့်ကြည့်ဝင်တာထွက်တာကိုပဲကြည့်ကြည့်ဒီနေရာမှာရုပ်သဘောနာသဘောတက်တဲ့ဒါလေးဖြစ်ပါတယ် အဟောင်းနေပြစ်ပြီးတော့အသက်တစ်ဖြစ်လာတယ်တခုကဖြစ်တယ်တခုကပြန်အစအသက်ကပြန်ပေါ်လာတယ်အဟောင်းဖြစ်တယ်အသက်ဖြစ်တယ်အဟောင်းဖြစ်တယ်အသက်ဖြစ်တယ်ဤကဲ့သို့သောနေရာဖြင့်အသက်ဟောင်းပြောင်းပြီးတော့ဇက်တက်ဇက်တက်ဖြစ်နေတာပါဒါတော့ဒီဖြစ်စဉ်ထဲမှာတည်တည်ချာချာကြည့်လိုက်တဲ့အခါမိမိကဝင်ရောက်ပြီးတော့မှဒီသဘောတရားထဲမှာငါဆိုတဲ့အတ္တတခုကငါဆိုတဲ့အတ္တအနေနဲ့တခုမှမပါဘူး ယုံနာတို့ရဲ့ဖြစ်စဉ်သဘောတဘာဝယုံနေရမှနိုင်ရနေရမှတို့သဘောအတိုင်းပဲသူဖြစ်ပြီးတော့နေပါတယ်။ဒါကြောင့်မလို့ငါပုဂ္ဂိုလ်သူတစ်ပါးယောက်ျားမိန်းမလို့ဆွဲတင်ထားတဲ့အထင်အမှားဟာအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိကတကယ်ယုံနာဖြစ်စဉ်ထဲမှာတခုမှရှာလို့မတွေ့ပါဘူး။ဒါကြောင့်မလို့ဒီဖြစ်နေတဲ့ယုံနာအစဉ်အတန်းမြကိုသာတွေ့ပြီးတော့ကြောင်းကျိုးဆက်မြကိုသာတွေ့တဲ့အတွက်ကြောင့်မလို့အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိလည်းဆင်းသွားပါတယ်။ဖြစ်နေတဲ့ ရုပ်သဘောနာမ်သဘောတွေကိုလိုက်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်ဘယ်ရုပ်နာမ်ကိုပဲကြည့်ကြည့်ဘယ်ရုပ်နာမ်မှတစ်ခုတည်းကအမြဲတမ်းတည်နေတယ်ဆိုတာမရှိပါဘူးဝေဒနာနုပါဒနာသဘောကိုရှုတဲ့အခါမျိုးမှာပို့ပြီးတော့မှထင်ရှားပါတယ်စေတနုပါဒနာသဘောရှုတဲ့အခါမျိုးတွေမှာလည်းပို့ထင်ရှားပါတယ်သူတို့တွေဟာစိတ်တွေဆိုလို့ရှိရင်လည်းပဲတစ်ခုပေါ်လာပြီးလို့ရှိရင် ပေါ်ပြီးတာနဲ့နောက်ထပ်တစ်ခုကအစချချင်းထိုးပါတယ်ဝေဒနာသဘောတရားတွေမှလည်းဒီတိုင်းပါပဲ ကိုကသာမဖြစ်ကြည့်လိုက်တယ်ဆိုလို့ရှိရင်တော့အတုံးခဲအစဉ်အတိုင်းကြီးပြင်းနေထင်ရပေမဲ့ညံကလေးနဲ့စူးစိုင်းပြီးတော့တဲမှာချစ်ကြည့်လိုက်တဲ့အခါမှာဆိုလို့ရှိရင်အင်မတန်နှုတ်နေတဲ့သဘောတရားလေးတွေကတကူပြီးတကူတကူပြီးတကူတကူပြီးတကူနော်ဖြစ်နေတယ်ပြင့်နေတယ်ဖြစ်နေတယ်ပြင့်နေတယ်ဆိုတဲ့သဘောလေးအင်မတန်ထင်ရှားပါတယ်။ဒါကြောင့်မလို့ဘယ်ရုပ်သဘောဘယ်နာသဘောကိုပဲကြည့်ကြည့်ဘယ်ရုပ်ဘယ်နာမှ အမြဲတမ်းခိုင်တီးပြီးတော့မှရက်နေတယ်ဆိုတဲ့ဟာမျိုးမရှိဘဲနဲ့အခိုင်အမာဖြစ်တီးတဲ့ဟာမရှိဘဲနဲ့မိမိရဲ့ဉာဏ်နဲ့မှာက ဖြစ်ပြီးရင်ပြက်ဖြစ်ပြီးရင်ပြက်လို့အဲ့ဒီလိုမျိုးအနေဆာလက္ခဏာတွေကိုသွားပြီးတော့တွေ့ရပါတယ်ပထမထင်ရှားမရှိသေးခင်ကအဲပထမမဖြစ်ခင်ထင်ရှားမရှိသေးဘူးနောက်တော့အကြောင်းတိုက်ဆင်တော့ပေါ်လာတယ်ပြီးတော့ပြန်ပြက်သွားတယ်ဒါတော့ဒီအကြောင်းတိုက်ဆင်လို့ပေါ်လိုက်ပြန်ပြက်သွားလိုက်အကြောင်းတိုက်ဆင်လို့ပေါ်လိုက်ပြန်ပြက်သွားလိုက်တကူပြီးတကူဖြစ်တကူပြီးတကူဖြစ်ရုပ်ကြည့်ကြည့်နာမ်ကြည့်ကြည့်အဲ့ဒါလိုတွေ့တဲ့အခါမှာဩဘယ်ရုပ်ဘယ်နာမ်မှမမြဲပါလားလို့အနေဆာရဲ့သဘောဟာယောဂီရဲ့ဉာဏ်နဲ့မှလည်းထင်လာတတ်ပါတယ်ယရဏိဆန်တန်ဒုက္ခံနဲ့ ယံကျင်သဘောတရားသည်အနိစ္စမမြဲတန်ထိုမမြဲတဲ့ရုပ်သဘောနာမ်သဘောတရားသည်ဒုက္ခဆင်းရဲ၏ဘယ်ရုပ်ဘယ်နာမ်ကိုပဲကြည့်ကြည့်အနိစ္စကိုမြင်ပြီးမမြဲတဲ့သဘောတရားကိုဉာဏ်နဲ့မှထင်ရှားလာပြီးသဘောကျမိပြီဆိုလို့ရှိရင်ဩဘုရုတွေကယုံနာကိုအခိုင်အမာထင်ပြီးတော့မှကောင်းတယ် နော်မြဲတဲ့သားရပွဲရဆိုပြီးတော့ဆွဲခဲ့ပေမဲ့တကယ်တမ်းကျတော့မမြဲတဲ့ယုံနဲ့အစဉ်တန်းကြီးပဲရှိတာပဲလို့ညာနဲ့မှများဒီလိုသဘောပေါက်မိမယ်ဆိုလို့ရှိရင်ဒါဒုက္ခလက္ခဏာသဘောပါ။မဖြစ်လို့လဲဆိုလို့ရှိရင်မိမိတို့မှာခိုင်နေမြဲတယ်လို့ထင်လာတဲ့ယုတ်တဲ့နံတရားမမြဲတဲ့သဘောအနိစ္စတွေနဲ့အမြဲမပြတ်ဒလဇတ်ဖြစ်နေတဲ့အတွက်ကြောင့်မလို့ ဒါဟာဆင်းရဲတဲ့ဒုက္ခသဘောတရားတဲ့မမြဲခြင်းသဘောတရားကအမြဲတမ်းနှိပ်စက်နေလို့သင်္ခါရတို့ဆိုတာဒဇက်ကလေးမှရပ်မနေပဲနဲ့ဖြစ်ချင်းနဲ့ပြစ်ချင်းလေးမှပဲသွားသွားပြီးတော့ဆုံးနေပါတယ်ဖြစ်ပြီးရင်ပြစ်တဲ့ဖြစ်ပြီးရင်ပြစ်တဲ့ဒီသဘောတရားမှပဲသွားတွေ့နေရပါတယ်ဒါကြောင့်မလို့အမြဲတမ်းပြောင်းလဲဖြစ်ပြနေရတဲ့သဘောတရားတွေဒီဒုက္ခဆင်းရဲဤတဲ့ဒါတော့ယုံ nant တရားတွေမှာမမြဲဘူးဆင်းရဲတယ်ဖောက်ပြန်တယ်ဆိုလို့ရှိရင်ဒီမမြဲတဲ့သဘောတရားတွေကိုမြဲအောင် ဆင်းရဲတဲ့သဘောတရားတွေကိုချမ်းသာအောင်လို့ဘယ်သူပဲဘယ်သူကမှလုပ်လို့မရပါဘူးအဲ့ဒါလိုလုပ်လို့မရတဲ့အတွက်ကြောင့်မလို့မိမိတို့ရဲ့အတွင်းထဲမှာမိမိတို့ရဲ့ဆန္ဒအလျောက်မိမိတို့ရဲ့သဘောအလျောက်အမိန်ပေးပြီးတော့မှရက်ထားလို့တန်ထားလို့လည်းမရဘူးပြစ်ချင်တန်ပြစ်တာပဲနော်နာကျင်တိုင်းနာတာပဲဒါကြောင့်မလို့မိမိရဲ့သဘောတဘာဝမိမိရဲ့အလိုဆန္ဒအောင်မှတခုမှမရှိဘဲနဲ့သူ့တဘာဝလျောက်ဖြစ်နေတဲ့အတွက်ကြောင့်မလို့မြဲမြံခံခဲ့နေဆိုတဲ့အတ္တကုံဆိုတာလည်းမရှိဘူး ကိုကလည်းဟောဒီရုပ်ဟောဒီနာမ်ဖြစ်ပြင်ဖြစ်စဉ်တဘာဝကြီးထဲမှာသွားရောက်ပြီးတော့အမိန်ပေးလို့လည်းမရဘူးအဲ့ဒါကြောင့်မလို့ဩဒီရုပ်ဒီနာမ်တွေဆိုတာအနတ္တပါလားလို့ခန္ဓာတို့ရဲ့အနိစ္စခန္ဓာတို့ရဲ့ဒုက္ခခန္ဓာတို့ရဲ့အနတ္တသဘောတရားတွေကိုဉာဏ်နဲ့မှရှုရင်းမှတ်ရင်းနဲ့တကွက်တကွက် နော်တချို့နေရာမှာစိစက်ကလေးတွေကြတယ်လို့မျိုးလာလာပြီးတော့ထင်လာပါတယ်အဲ့ဒီလိုမျိုးဉာဏ်နဲ့မှ အဆက်ပြောက်ကလေးတွေပေါင်းမြောက်များစွာဟိုနားကတွေ့လိုက်ဒီနားကတွေ့လိုက်တွေ့ပါများလို့ရှိရင်ယောဂီကရိပ်မိလာပါတယ်အဲ့တော့ဆဲဆက်ကလေးတွေကတခါတည်းနဲ့ရေနဲ့လောင်းချလိုက်သလိုတပြန်ကြီးတည်းမလာပါဘူးနော်မြင်တယ်ဆိုတဲ့ဟာလေးတွေကနော်မိုးပေါက်ကလေးတစ်ပေါက်ချင်းခန္ဓာကိုယ်မှာလာထိသလိုမျိုးညံအားတမာရီအားတက်တဲ့ခါမှာညံအားလေးတွေကလည်းရှင်လာပါတယ်ညံလေးတွေကကြီးလင်းလာပါတယ်တမာရီတက်လို့ညံကြီးလင်းလာလို့ရှိရင်အနေဆာတော့လကောင်း ဒုက္ခတလကောင်အနတ္တတလကောင်မြင်လာပါလိမ့်မယ်အဲ့ဒီမြင်လိုက်တဲ့ဉာဏ်တစ်ခုသည်မိမိရဲ့ယုံနာသဘောတရားတွေကိုဝိပဿနာနဲ့ကိုစတင်ပြီးတော့မှရောက်ရှိနေခြင်းလို့မှတ်ရပါလိမ့်မယ်။အဲကြောင့်လေးရမြောက်နေဆိုတာဟာနော်အနိစ္စဒုက္ခအနတ္တသဘောတရားလေးတွေကိုရိပ်ရိပ်ရိပ်ရိပ်နဲ့မိမိတို့ဉာဏ်အစစ်မှာထင်လာရမယ့်အချိန်ရောက်ပါပြီ။ဒါကြောင့်ယောဂီများကမိမိတို့ဒီဒီနေ့ဒီနေ့အချိန်ခါဆိုလို့ရှိရင်9ရက်မြောက်ဆိုတဲ့ဟာက အထုံးမဲ့ ကျူးကျူးဆဆအထုတ်ကြမဲ့ယောဂီတွေတွေ့ဆိုရင်ဒါအနေစာဒုက္ခအနတ္တရဲ့လက္ခဏာသဘောတရားလေးတွေကတစ်ချိန်မဟုတ်တစ်ချိန်တနေရာမဟုတ်တနေရာမှာမိမိတို့ဉာဏ်ထဲမှာထင်လာဖို့အချိန်သိရောက်ပါပြီထင်နေရှားရှားမဟုတ်တော့လည်းပဲဉာဏ်မှာအာယုံပြုဆင်ခြင်ကြည့်လို့ရှိရင်ဒီသဘောတဘာဝလေးတွေထင်ရမယ့်အချိန်ရောက်ပါပြီအဲကြောင့်မိမိတို့ရဲ့အထုတ်တဲ့ခါဒီမှာဩယုံနာသဘောတဘာဝတွေမှန်သမျှဒီဘယ်ရာမှမြန်မြန်ခန့်ခန့်လို့တည်ရမနေဘဲနဲ့သူတို့ရဲ့သဘောလက္ခဏာတွေက တော့မမြဲခြင်းဆိုတဲ့အနိစ္စလက္ခဏာတွေမမြဲတဲ့သဘောတရားမှတ်လို့ရှိရင်လဲဆင်းရဲတယ်လို့ဆိုတဲ့ဒုက္ခလက္ခဏာတွေဒီသဘောတရားတွေဟာအမျက်မြန်ခံခဲ့တဲ့အတ္တကောင်ရဲ့လို့မရှိဘူးနော်ဘသူကမှအစိုးတရားအပိုင်အနေနဲ့လည်းအမိန်ပေးလို့မရဘူးအနတ္တသဘောတွေကြီးပဲလို့အဲ့ဒီလိုမျိုးဉာဏ်မှာပြစ်ပြစ်ထင်ထင်တွေ့လိုက်ပြီးမြင်လိုက်ပြီးခံစားမိလိုက်ပြီးဆိုလို့ရှိရင်တော့ဒီယောဂီဒီအနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးကိုနော်တပတ်မို့တပတ်ဉာဏ်နဲ့မှထင်ရှားလိုက်ဥပဒနာ နယ်ပယ်တဲ့ကိုရောက်နေပြီဝိပဿနာအာယုန်တွေတွေ့နေပြီလို့ဒီလိုမှတ်ရပါလိမ့်မယ်အဲဒီလိုမျိုးမြင်လာပြီဆိုလို့ရှိရင်ဖြစ်ဖြစ်တွေကိုလည်းပဲပို့ပြီးတော့ထင်ရှားရှားမြင်လာနိုင်ပါတယ်ဒါကြောင့်ဖြစ်ဖြစ်ကိုမြင်မှနော်အိဇာဒုက္ခနာတလက္ခဏာတဘာဘာကိုစတင်မြင်နိုင်ငါကြမှာမိမိဟာဝိပဿနာနယ်မြေတဲ့ကိုခြေချနိုင်သေးတာပါသို့တော်လည်းပဲမိမိတို့ဟာဒီဟာကိုမြင်ဖို့အတွက်ကိုနော်ယုံ nant ကိုလည်းစတင်ပြီးတော့မြင်မှမြင်နိုင်ပါတယ် ယုံနာနှစ်ကိုမြင်ပြီးမှဒါလည်းအကြောင်းကျုပ်မြင်မယ်အကြောင်းကျုပ်မြင်မှဒါလည်းအနိစ္စဒုက္ခအနတ္တလက္ခဏာတွေထင်မယ်ဒါတော့အနိစ္စဒုက္ခအနတ္တလက္ခဏာထင်အောင်အကြောင်းကျုပ်လည်းမြင်ဖို့လိုတယ်အကြောင်းကျုပ်မြင်ဖို့လည်းပဲယုံနာကိုမြင်မှပဲကွဲပါတယ်ယုံနာမြင်အောင်ကလည်းပဲမိမိတို့ကဝိပဿနာရှုနေတဲ့ပညာလေးတွေကကြည်လင်မှဖြစ်ပါတယ်ပညာကြည်လင်နေအောင်လည်းတမာရိယမှဖြစ်ပါတယ်တမာရိယဖို့ဆိုရင်တတိလိုပါတယ်တတိရဖို့တတိအားကောင်းဖို့ဆိုလို့ရှိရင်လည်းပဲနောက်ကနေတွန်းပေးနေတဲ့ဝိရိယကောင်းရပါမယ်ဝိရိယတွေဘယ်လိုကောင်းနိုင်သလဲဆိုရင် ယုံကြည်ခြင်းတတ်တာအားကောင်းမှဖြစ်ပါတယ်။ဒါကြောင့်ယရဏသုံးပါးဘုမယုံကြည်တဲ့ကံကံကျိုးတရားယုံကြည်တဲ့နော်မိမိအဲအဲ့ဒီလိုမျိုးတတ်တာတရားအားကောင်းတဲ့အမျိုးသားအမျိုးသမီးပုဂ္ဂိုလ်များသည် အလိုလိုနေရင်းနဲ့တရားတရားရဲ့တွန်းအားကဝိရိယကိုဖြစ်စေတယ်။ဝိရိယရဲ့တွန်းအားသည်တတိကိုထင်စေပါတယ်။တတိရဲ့ထင်စေမှုသည်တမာတိကိုကြီးစေပါတယ်။တမာတိက ကြီးစေလို့ရှိရင်တည်ကြီးလို့ရှိရင်ပညာက အလိုလိုနေရင်းနဲ့ကြီးလင်ပြီးလင်းလာပါလိမ့်မယ် ဝိပဿနာပညာကြည်လင်လာပြီဆိုရင်ယုံနာကတဖြည်းဖြည်းကွယ်ပြီးတော့မှယုံနာရဲ့အကြောင်းကျိုးအနိစ္စဒုက္ခလက္ခဏာအဖြစ်အပျက်တွေကိုတစ်ခုချင်းတစ်ခုချင်းမြင်နိုင်ပါတယ်အဲဒီလိုမျိုးဝိပဿနာဉာဏ်မြတ်တိုးပွားနေအောင်တရားတရားအားကောင်းကောင်းနဲ့ကြိုးစားပွားများအားထုတ်ကြပါယောဂီသူတော်ကောင်းအပေါင်းတို့ဒီကအထုတ်ခြင်းစာကြရမှာဖြစ်ပါတယ်အားထုတ်တဲ့အခါမှာ စိတ်ထဲမှာအထုတ်တဲ့အခါတန်တရားလေးတွေကင်းအောင်ဆိုပြီးတော့နည်းနည်းနည်းနည်းလေးတွေပြောပြောပြီးတော့ညွှန်ကြားပေးပါတယ်အမထုတ်ခင်မှာဒီနေ့တော့ဘုဒ္ဓံဘုဒ္ဓတောပတ္တိဘုဒ္ဓံမိမိရဲ့ခန္ဓာကိုယ်မှာထင်ထရှားရှားဖြစ်ပေါ်နေတဲ့တရားကိုဘုဒ္ဓတော် ဖြစ်နေသောအဖြစ်တွေ့နေသောအဖြစ်မြင်နေသောအဖြစ်ခံစားနေသောအဖြစ်ပတ္တိရှုသည်မြင်သည်မှတ်ရသည်လို့ဒီလိုညွှန်ကြားချက်တစ်ခုရှိပါတယ်ဝိပဿနာအထုတ်တဲ့အခါမှာကပစ္စုပန်တဲ့တဲ့ထင်ရှားစေယုံနံကို ရှုရပါတယ်ဒါကြောင့်မလို့မာဇီဆရာတော်ဘုရားကြီးကအဲ့ဒီမြတ်စွာဘုရားရဲ့မှာထားချက်ကလေးကို လွယ်အောင်လို့ဆိုပြီးတော့ကိုတွင်ထင်ရှားယုံနံများပိုင်းခြားရှိရမည်လို့ဒီလိုဆောင်းမုတ်ကလေးစီပေးထားပါတယ်ကိုတွင်ထင်ရှားယုံနံများပိုင်းခြားရှိရမည်အဲ့တော့ယုံနံဝိပဿနာရှိတာကယုံနံကိုရှိရတယ်ဒီနေရာမှာယုံနံမှတပါအခြားသောအရာကိုမရှိရပါဘူးဘာဖြစ်လို့လဲဆိုတော့မိမိရဲ့တဏ္ဍမှာ ဖြစ်နေစေရှိနေစေယုတ်တရားတော်၎င်းသို့မဟုတ်နံတရားတော်၎င်းသို့မဟုတ်ယုတ်နံတရားနှမျိုးသုံးကိုတော်၎င်းရှုမှတ်သားလေးမှန်ပါတယ်ဟောဒီယုတ်နံကလည်းပဲဖြစ်ပေါ်နေစေယုတ်နံနဲ့ဖြစ်ပေါ်နေစေမဟုတ်တဲ့ယုတ်နံလို့နှမျိုးရှိပါတယ်ဒါကြောင့်မလို့ဖြစ်ပေါ်နေစေယုတ်နံကိုသာလျင် မိမိကနေပြီးတော့မှတည်တည်ချာချာပိုင်းခြားပြီးတော့မှရှုရပါမယ်တဲ့ဒါကြောင့်မလို့ကိုယ်တွင်းထင်ရှားဆိုတာဟာမိမိခန္ဓာကိုယ်မှာထင်ထင်ရှားရှားလောလောဆယ်ဖြစ်နေတဲ့ဒေါရ6ပါးကနေမြင်တာကြားတာနာနာစတာထိတာတိတာတွေကတဘာဘာထင်ရှားနေတတ်တယ်အဲ့ဒီထင်ရှားတဲ့အရာကိုသာလျင်မိမိကရှုရပါတယ်ရုပ်ကိုရှုရင်ရုပ်တိုင်းသိရုပ်ကဘောရင်ရုပ်တိုင်းသိနာကဘောနေရင်နာတိုင်းသိရပါတယ်ဒါကြောင့် ကိုယ်တွင်ထင်ရှားဆိုတော့မိမိခန္ဓာကိုယ်ထဲမှာထင်ထင်ရှားရှားဖြစ်နေမှသာလျက်အဲ့ဒီဟာကိုရှုရတာပါဒါကြောင့်မျက်မှောက်မမြင်တွေးဆင်ခြင်းရှုလျင်အတုမြည်တဲ့မျက်မှောက်မမြင်ဆိုတာက ကိုမျက်လောလောဆယ်မမြင်တဲ့တရားကိုကြားဘူးတာနော်သူတစ်ပါးတွေပြောတာကြားဘူးတာ ਨੇ စိတ်ကူးထဲမှာဆင်ခြင်းပြီးတော့စိတ်ကူးထဲမှာအာယုံဖော်ပြီးတော့မှ ကိုတကယ်ဖြစ်တာမဟုတ်တဲ့တရားကိုစိတ်ကူးနဲ့တွေးပြီးဆင်ခြင်နေရင်အဲ့ဒီဆင်ခြင်တာမျိုးဟာတရားမဟုတ်ဘူးတဲ့အဲ့ဒါလေးကိုသတိထားပါဘာဖြစ်လို့တရားမဟုတ်တာလဲလို့မေးလို့ရှိရင်မိမိခန္ဓာကိုယ်မှာဖြစ်မှမဖြစ်ဘဲကိုမဖြစ်တာကြီးကိုကြားဘူးတာဖတ်ဘူးတာတွေကိုစိတ်ကူးတဲ့ဖို့ပြီးတော့အဲ့ဒါကြီးကိုစိတ်ကူးနဲ့ပုံဖော်ပြီးတော့စဉ်းစားစဉ်းစားတော့စဉ်းစားတဲ့အချိန်ခါမှာတော့စဉ်းစားတဲ့အာယုံပေါ်စိတ်ကငြိမ်တာပေါ့ ဒါတော့အဲ့ဒီစဉ်းစားတဲ့အပေါ်မှာစိတ်ငြိမ်တာကို ကိုကတရားရှုနေတယ်လို့အဲ့ဒါလိုတချို့ကထင်တတ်ပါတယ်အဲ့ဒါတရားမဟုတ်ပါဘူးနော်လေလာပြီးသားတရားကိုပြန်ဆင်ကျင်တာသာလျှင်ဖြစ်ပါတယ်အဲ့ဒါတရားမှတ်တာမဟုတ်ပါဘူးဒါကြောင့်မျက်မှောက်မမြင်တွေးဆင်ခြင်းမျက်မှောက်မမြင်တဲ့တရားကိုစိတ်ထဲကတွေးပြီးတော့စေကုနဲ့ဆင်ကျင်နေတာအဲ့ဒါလိုဆင်ကျင်ရင်တဲ့ရှုလျင်အတုမြီဘေးကကြည့်ရင်တော့ တရားထိုင်နေတယ်တရားမှတ်နေတယ်လို့ထင်တတ်ပါတယ်ဒါပေမဲ့အဲ့ဒီလိုမျိုးမျက်မှောက်ထင်ရှားကိုမှမဖြစ်တဲ့တရားကိုကြားဘူးတာဖတ်ဘူးတာကိုစေကူတွေကပုံဖော်ပြီးတော့မှရှုနေအဲ့ဒါဝိပဿနာအတူတဲ့အစစ်မဟုတ်ဘူးတဲ့ဆင်ကျင်တာတော့ဟုတ်တယ်သို့တော့အဲ့ဒါရှုတာမဟုတ်တော့ဘူးဒါတော့ဆင်ကျင်တယ်ဆိုတာမျိုးကတရားစာတစ်ခုကိုနားထောင်ပြီးတဲ့အခါမှာဖတ်ပြီးတဲ့အခါမှာဒီအတိတ်ပဲမျိုးကိုဆင်ကျင်တာမျိုးကတော့ဒါဆင်ကျင်လို့ရပါတယ်သို့တော့တရားထိုင်နေမှတ်တယ်ဆိုတာကမှတ်တဲ့ကွင်း လက်တွေ့ဆင်းနေတာဖြစ်ပါတယ်မှတ်တဲ့ကွင်းလက်တွေ့ဆင်းနေတာဖြစ်တဲ့အတွက်ကိုယ်လက်တွေ့ရှိနေတဲ့မြင်တွေ့တဲ့ကြားနေတဲ့နော်မြင်မြင်ကြားနံစာထိတိဆိုတဲ့ဒီဒွါရ6ပါးကဝင်လာပြီးထင်ထင်ရှားရှားတွေ့နေမြင်နေကြားနေတဲ့အရာတစ်ခုခုကိုဒါလေးရင်ရှုမှဝိပဿနာစစ်စစ်ဖြစ်ပါတယ်ဒါကြောင့်မျက်မှောက်ထင်ရှားအဲမျက်မှောက် မမြင်တွေးဆင်ခြင်းရှုလျင်အတုမြည်လို့ပြောပါတာပြောထားတာပါဒါကြောင့်မိမိတို့ကမိမိရဲ့ဝိပဿနာသည်အတုမဖြစ်ပါစေနဲ့ အဆက်ပဲဖြစ်ပါစေအတုဆိုတာဘာလဲလက်လက်လောလောမျက်မှောက်မှာမိမိကမမြင်ပဲမတွေ့ပဲတနည်းမဖြစ်ဖဲနဲ့စာထဲမှာတွေ့ဘူးတာကိုစာထဲမှာဖတ်ဘူးတာကိုသူများပြောတာကြားဘူးတာကိုစက်ကူးတဲ့ဖော်စက်ကူးတဲ့ဘုံဖော်ပြီးတော့အဲ့ဒါကိုစက်ကူးတွေနဲ့ဆင်ခြင်စက်ကူးတွေနဲ့ဆင်ခြင်တော့စက်ကူးပေါ်မှာတွေးနေတဲ့သဘောမျိုးသားလျင်ဖြစ်ပါတယ်စဉ်းစားနေတဲ့သဘောမျိုးသားလျင်ဖြစ်ပါတယ်ရှုတာမှတ်တာမဟုတ်ပါဘူး။နောက်ဘူတံဘူတာတော့ပတ္တတိဆိုတာဒီနေရာမှာက တကယ့်ကိုမိမိရှုနေတဲ့အာယုန်ဒီပိဿုပ္ပမိမိခန္ဓာကိုယ်မှာထင်ရှားပြီးတော့နေရတဲ့ဟာခံစားမှုအဖြစ်တော်လကောက်တွေ့တိမှုအဖြစ်တော်လကောက်ထင်ထင်ရှားရှားအာယုန်နဲ့မှရှိနေတဲ့တရားကိုဒါလေးလက်လက်လောလောဖမ်းပြီးတော့မှရှုရတာမျိုးပါအဲ့ဒါလိုမဟုတ်ဘဲနဲ့စဉ်းစားရှုရင်တော့အဲ့ဒါရှုလျက်အတုမြည်တဲ့စေကူးတဲ့ဖော်တာကိုစေကူးတဲ့မှာပုံဖော်ပြီးရှုတာမျိုးကြတော့အတုလို့ခေါ်ပါတယ်ဒါကြောင့်မလို့မထင်မရှား ယုံနံမြစဉ်းစားမရှုပြီးမိမိရဲ့ခန္ဓာကိုယ်မှာမထင်ရှားတဲ့ယုတ်တနည်းမပေါ်တဲ့ယုတ်ကိုစက္ကုနဲ့ပုံဖော်ပြီးတော့စဉ်းစားပြီးတော့မရှုပါနဲ့ရှုခဲ့လို့ရှိရင်အဲ့ဒါဟာဝိပဿနာမဟုတ်ဘူးဝိပဿနာအတုတွေပဲเนาะတကယ်အစစ်မဟုတ်ဘူးလို့ဆိုလိုပါတယ်ဒါတော့ဝိပဿနာဆိုတာဟာတိုက်ရိုက်เนาะ ပစ္စုပန်တဲ့တဲ့အာယုန်နဲ့မှာပစ္စုပန်တဲ့တဲ့ခန္ဓာကိုယ်မှာပစ္စုပန်တဲ့တဲ့စိတ်ထဲမှာရုပ်ထဲနာမ်ထဲမှာဖြစ်နေတဲ့တရားမျိုးကိုရှုမှတ်တာလင်ဒါဝိပဿနာလို့ခေါ်ပါတယ်အဲဒါကြောင့်အခုဝိပဿနာရှုတဲ့ခါတွေမှာထိုင်ချိန်မှာစိတ်ကခန္ဓာကိုယ်ကငြိမ်တဲ့အတွက်စိတ်ကအဲ့လိုလေးတွေစိတ်ကလေးငြိမ်ရင်တခါတလေအရင်ကဖြစ်ခဲ့ဘူးတာကြားခဲ့ဘူးတာလေးတွေဖတ်ခဲ့ဘူးတာလေးတွေစိတ်ကပုံဖော်ပြီးတော့မှရှုတာရှုမိတတ်တယ် အဲ့ဒီလိုမျိုးဆိုရင်အမှန်ကတော့ဒါတွေးစိတ်တွေးစိတ်သားလင်ဖြစ်ပါတယ်တနည်းစင်ကူစဉ်းစားနေတာသားလင်ဖြစ်ပါတယ်တနည်းပြောရမယ်ဆိုရင်ဒါဥဒိစ္စစိတ်ကအပြင်းရောက်သွားပြီပိဿုပံအာယုခန္ဓာပေါ်မှာမရှိဘဲနဲ့ကြာဘူးဖတ်ဖူးတဲ့ဘက်ကိုရောက်သွားတဲ့အတွက်စိတ်ထွက်တဲ့စိတ်ပြေးတယ်လို့ပဲမှတ်ရမှာပါထွက်နေသောစိတ်ပြေးနေသောစိတ်ဒီပိဿုပံပရမတ်တက်တဲ့ပိဿုပံတက်တဲ့ဖြစ်နေတာဖြစ်တဲ့အတွက်ထိုတရားဟာဒါရှုရမယ်အရှုကအာယုဖြစ်တယ် တွေးသောစိတ်ဉာဏ်စီသောစိတ်စိတ်ကူးသောစိတ်စဉ်းစားသောစိတ်သည်မိမိရဲ့ဝိပဿနာစိတ်ကိုတကယ်တမ်းကြတော့အပြင်ကိုအသာလေးဆွဲထုတ်သွားတာဖြစ်ပါတယ်ဒါတော့ယောဂီကအဲ့ဒီလိုမျိုးတိလိုက်ပြီဆိုလို့ရှိရင်ဟောငါတွေးနေပါလားစဉ်းစားနေပါလားစိတ်ကူးနေပါလားလို့ချက်ချင်းသိပြီးတော့အဲ့ဒီစဉ်းစားတယ်စိတ်ကူးတယ်တွေးတယ်ဆိုတာလေးကိုပဲနော်တွေးတယ်တွေးတယ်တွေးတယ်လို့ဒီလိုမှတ်ပေးပါ စေကုစဉ်းစားတဲ့စိတ်တွေးတဲ့စိတ်ထွက်တဲ့စိတ်ဒီပေါ်လာလို့ရှိရင်ခက်မြန်မြန်လေးခက်တွတ်တွတ်ကလေးအားလေးထည့်ပြီးတော့မှတ်ရပါတယ်ပျော့ပျော့ကလေးလေးလေးကလေးလိုက်လို့မရပါဘူးသို့မဟုတ်ဆိုရင်တွေးတဲ့စိတ်ထွက်တဲ့စိတ်ပြေးတဲ့စိတ်ကမိမိရဲ့ရှုတဲ့မှတ်တဲ့စိတ်ကိုဆွဲခေါ်တယ်လို့ဖြစ်ပြီးတော့ရှုလို့မဆုံးမှတ်လို့မဆုံးဒီလိုလည်းဖြစ်တတ်ပါတယ်ဒါကြောင့်မလို့စေကုစဉ်းစားစိတ်တွေးစိတ်ထွက်စိတ်တွေဖြစ်ပြီလို့သိတာနဲ့တပြိုင်နက်ဘာလဲလို့ဆိုတာမစဉ်းစားတော့ဘဲနဲ့ တွေးစိတ်ကလေးကိုသာလျှင်တက်တက်ဖမ်းပြီးတော့ရှုပါတွေးတယ်တွေးတယ်တွေးတယ်တွေးတယ်တွေးတယ်တွေးတယ်ထွက်တယ်ထွက်တယ်လို့စသည်ဖြင့်စက်တက်စက်တက်စက်တက်မပြတ်အောင်တစ်ခုနဲ့တစ်ခုအလင်းမပြတ်အောင်ရှုပါအဲ့ဒါလို့ရှုလို့ရှိရင်တွေးစိတ်ကအလိုလိုနေရင်နဲ့သူက တွေးခွင့်မရတော့တဲ့အတွက်ကြောင့်မလို့အဲတဖြည်းဖြည်းနဲ့ရောပြီးတော့မှိတ်ပြီးတော့ပျောက်သွားပါလိမ့်မယ်တွေးစိတ်ကလေးပျောက်ပြီဆိုတာနဲ့တပြိုင်နဲ့နော်ပျောက်ပြီဟေးလို့သိတာနဲ့တပြိုင်နဲ့မိမိရဲ့ရှုမှတ်နေကြမူလကမ္မထံဖောင်းနေပိနေတော့လကောင်း ဝင်နေထွက်တော်၎င်းမိမိကပြန်ပြီးတော့လာခဲ့ပါအဲနောက်မှတ်တဲ့ခါဒီမှာတစ်ခါတလေမှာအဲအလုတ်ပေးအချိန်မှတော်၎င်းတရားဟောတဲ့အချိန်မှတော်၎င်းယောဂီများသိရအောင်လို့နော်စကလုံးနေနဲ့ခွဲပြီးတော့ပေးရတာရှိပါတယ်အဲ့ဒီစကလုံးနေနဲ့ခွဲပေးတာကဓမ္မဘုဒ္ဓဖြစ်အောင်လို့နော်စကလုံးနဲ့တတ်နာမရိတ္တပညာတိတတ်ပြီးတော့ခွဲပေးရခြင်းသာဖြစ်ပါတယ်တကယ်တမ်းက တရားအဆက်ကဘယ်မှာလဲလို့ပြောရင်တရားအဆက်ကမိမိခန္ဓာကိုယ်မှာသာဖြစ်ပါတယ်အဲ့ဒီတရားအဆက်ဟာမိမိခန္ဓာကိုယ်မှာဖြစ်လာပြီဆိုလို့ရှိရင်တော့နာမည်တွေတော့မတက်ပါနဲ့တော့နော်ခွဲလည်းမခွဲပါနဲ့တော့ဘာဖြစ်လို့လဲဆိုရင်ခွဲနေစက်ကူးနေရောရောသွားတတ်တယ်ဒါတော့မိမိကပစ္စုပန်တဲ့အာယုံကလေးကိုစူးစူးဆက်ဆက်ကလေးသာစိတ်တမာတိတင်ပေးလိုက်ပါတတိတင်ပေးလိုက်ပါတမာတိတတိကိုတင်ပြီးတော့ပစ္စုပန်တဲ့အာယုံကလေးကိုစူးစိုက်ထားပြီးတော့မှသာလေမှတ်လိုက်ပါ အဲ့ဒီမှတ်တဲ့ထဲမှာပစ္စုပန်တဲ့တဲ့မှတ်မိပြီဆိုရင်ပစ္စုပန်ခန္ဓာ၅ပါးမိသွားပါတယ်ဒါဟာယုတ်ဘခန္ဓာလားဒါဟာဝေဒနာခန္ဓာလားဒါတင်ညက်ခန္ဓာလားဒါသင်္ခါရခန္ဓာလားဒါဝိညာဉ်နဲ့ခန္ဓာလားလို့မခွဲပါနဲ့အဲ့ဒါတွေကစာတင်တဲ့အခါမှသိအောင်လို့ခွဲပေးခြင်းမှာနောက်ပိုင်းနောက်ပိုင်းနောက်ပိုင်းရင့်ကျက်လာတဲ့ခါကျလို့ရှိရင်နော်မိမိကခွဲစရာမလိုပဲနဲ့တဘာဝအတိကလေးရှင်းတာကမိမိကိုပြန်ပြလာပါလိမ့်မယ်အဲကြောင့်မရင်သေးခင်မကြည့်ချင်ပါနဲ့မရင်သေးခင်ကြည့်လို့ရှိရင် နော်အဲ့ဒါဟာရှိပြီးသားလေးလွတ်သွားတတ်ပါတယ်ရင့်တဲ့အချိန်ကျရင် သူ့ဘာသာသူပဲပြလာပါတယ်ဥပမာအားဖြင့်မရင်သေးတဲ့မိခင်ဟာမိမိရဲ့သားတွေတန်တေသားလေးကိုမိမိရဲ့ဝမ်းထဲမှာပဲရစ်လာစီအောင်စောင့်ရပါတယ်ဒါကိုမရင်ကျစ်သေးပဲနဲ့သွားပြီးတော့မှသွားဖွင့်ထုတ်ကြည့်လို့မဖြစ်ပါဘူးဒါတော့ရင့်ကျစ်အောင်စောင့်လို့အချိန်တိုင်းရင်သူ့အချိန်နဲ့သူဒါမွေးဖွားလာရသလိုပါပဲအဲ့ဒီခါကျတော့သားရဲ့မျက်နှာကိုအားရပါရကြည့်လို့ရှုလို့ရပါပြီဒီအတိုင်းပါပဲ ဝိပဿနာဆိုတာကလည်းပဲသူမရင်ကျက်သေးခြင်းကမှသွားပြီးတော့စိတ်ကူးနဲ့သွားသွားမခွဲပါနဲ့ခွဲလို့ရှင်တစ်ခါတလေတွေးစိတ်နဲ့ရောတတ်ပါတယ်အေးတတိသမารိညာနဲ့အားကောင်းလာပြီဆိုတဲ့ခါကျတော့ဩဒါဘာပဲဩဒါဘာပဲဆိုတာလေးကအလိုလိုနေနဲ့ရင့်ကျက်တဲ့သမารိကြောင့်မလို့ကွဲကွဲလာပါလိမ့်မယ်တချို့ဟာဒီမှာအမတန်မှနုညံ့သိမ့်ွေးတဲ့သဘောရှိတဲ့အတွက်မိမိရဲ့ဉာဏ်သမารိနဲ့ခွဲလို့မရပါဘူးအဓိကမိမိခွဲခြားပြီးသိရမှာက နော်ပစ္စုပန်တဲ့တဲ့ဖြစ်ပေါ်နေတဲ့အာယုံနဲ့စိတ်ကူးထဲမှာပေါ်တဲ့အာယုံဒီနှစ်ခုကိုခွဲခြားပြီးတော့မှသိဖို့ပိုအရေးကြီးပါတယ်မရှိတဲ့အာယုံကိုစိတ်ကူးစဉ်းစားပြီးမရှိမိဖို့ရှိတဲ့အာယုံတွေကြတော့လည်းမလွတ်သွားစေဖို့အဲ့ဒါကပိုအရေးကြီးပါတယ်အဲ့ဒါလေးကိုသတိထားပြီးတော့မှတ်ရပါတယ်ဒါတော့ဖောင်းတဲ့ပိန်တွေကိုမှတ်တယ်ဆိုကြပါစို့ဖောင်းတဲ့ပိန်နဲ့မှတ်တဲ့ခြင်းခါမှာဖောင်းတယ်လို့မှတ်တာလေမှတ်တဲ့အခါမှာယုံနာကွဲပြီးသားလည်းဖြစ်ပါတယ်တမာရီကစူးစိုက်နေရင်တတိကလည်းကောင်းနေပြီဆိုရင်ဖောင်းတာလေးကတဖြည်းဖြည်းတဖြည်းဖြည်းနဲ့ တရရိပ်နဲ့တက်သွားပါတယ်တရရိပ်နဲ့တက်သွားတဲ့အခါမှာဒီတရရိပ်တက်သွားပြီးတော့တွန်းကန်နေတဲ့သဘောလေးခါမိမိမျက်လုံးနဲ့နော်မကြည့်တော့လည်းပဲအာယုန်ထဲမှာခံစားမှုဖုဒ္ဓဘာအာယုန်ကထင်ရှားပါတယ်အဲ့ဒါကိုဝါယော ဖုဒ္ဓဘာယုတ်လို့ခေါ်တယ်ဝါယောနော်တွန်းကန်တက်တဲ့သဘောတရားဖုဒ္ဓဘာအတွင်းထဲမှာထိတွေ့နေတဲ့သဘောဝါယောဖုဒ္ဓဘာယုတ်တဲ့အဲ့တော့ခန္ဓာကိုယ်တစ်ခုလုံးဟာဖုဒ္ဓဘာဆိုတဲ့အထိတွေ့တရားခန္ဓာကိုယ် ထိတာတွေအမှန်တမျှတိတဲ့ဖွရဘယုတ်တွေရှိပါတယ်။ဒါကြောင့်ဝါရောက်ကြောင့်မလို့တဖြည်းဖြည်းနဲ့ဝမ်ပိတ်ဝမ်ပိတ်ရေကြီးကရှေ့ကိုတွန်းကန်ပြီးတော့မှဆန့်သွားတယ်ပြန့်သွားတယ်တွန်းကန်ပြီးတော့လာတဲ့သဘောကိုအတိထဲမှာပေါ်ပါတယ်။ပေါ်တဲ့အတွက်ကြောင့်မလို့ဒါဟာမိမိစိတ်ကလေးကဖောင်းတယ်လို့ပဲမှတ်တော်လဲပဲဒီဝါရောက်ဖွရဘယုတ်ကိုမှတ်နေခြင်းသာဖြစ်ပါတယ်။တနည်းအားဖြင့်ပြောရမယ်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့တွန်းကန်ပြီးတော့နော်ဖောင်းဖောင်းပြီးတော့သွားတဲ့သဘောလေးကိုစိတ်ကနေပြီးတော့မှ အတိကလေးနဲ့ကတ်ထားလိုက်လို့ကတ်ထားလိုက်လို့ရှိရင်တဖြည်းဖြည်းနဲ့တရရနဲ့တက်သွားတာကဝါရော့ယုတ်ထိုတဖြည်းဖြည်းတရရနဲ့တွန်းကန်ပြီးတော့တက်သွားတဲ့ဝါရော့ယုတ်ကိုနောက်ကအတိကလေးကနေမလွတ်ဖမ်းနဲ့မှတ်မှတ်မှတ်မှတ်မှတ်မှတ်ပြီးတော့နောက်ကကပ်ပါသွားတာကဒါနန္တရားပါနော်ဒါတော့ယုတ်နဲ့နန်းဟာတခါတည်းခွဲပြီးသားဖြစ်ပါတယ်မခွဲတော့လဲသူ့ဘာသာသူကွဲနေတာပါခန္ဓာ၅ပါးအနေနဲ့ကြည့်မယ်ဆိုရင်လည်းပဲဟောဒီ တပြေးပြေးနဲ့တေးရိပ်နဲ့တက်တက်ပြီးတော့မှသွားတဲ့ဝါယောဖွတ်တပယုတ်ရဲ့သဘောတည်ဝါယောဖွတ်တပယုတ်တည်ယူဘက်ခန္ဓာပါဟောဒီယူဘက်ခန္ဓာသည်မနေ့ကဖြစ်တာလည်းမဟုတ်ဘူးမနေ့ဖြင့်ဖြစ်မဲ့ဟာလည်းမဟုတ်ပါဘူးအခုလောလောဆယ်တွန့်ကန်ပြီးတော့တက်သွားတာဖြစ်တဲ့အတွက်ကြောင့်မလို့ပစ္စုပန်ဝါယောတာလည်းဖြစ်ပါတယ်ဒါကိုဝါယောဓာတ်လို့ခွဲစရာမလိုပါဘူးမိမိကအော်တဖြည်းဖြည်းနဲ့တရရိပ်နဲ့နော်မိမိရဲ့ဝမ်းပိုင်မှာခံစားမှုကလေးရှိပါတယ်တခါတလေနော်ဘက်ရဲ့အနေအထားအရာတခါတလေခတ်တင်းတင်း တခါတလေတော့တင့်တော်လျုံတခါတလေကျတော့လက်ခပြော့ပြော့ရဲ့အဲ့ဒီလိုမျိုးခံစားမှုလေးနဲ့တကွတွဲပြီးတော့တည်ပြလိုက်တာပါဒါတော့အဲ့ဒီအတိကလေးကဝိညာဉ်နဲ့ခန္ဓာတဲ့ဒါတော့ဝမ်ဘက်ကဖောင်းတဲ့ပင်တဲ့ခါမှာမိမိရဲ့စိတ်ကလည်းပဲတခါတဲ့ခံစားချက်ကလေးပါပါတယ်ခုနကပြောသလိုတင်းတဲ့သဘောလေးရယ်ပြော့တဲ့သဘောလေးယော့တဲ့သဘောလေးတောင့်တဲ့သဘောလေးအဲ့ဒီသဘောလေးကဝေဒနာခန္ဓာပါဘာဖြစ်လို့လဲဆိုရင်အတိနဲ့ဝေဒနာဟာခွဲပြောပြီးမြဲတကယ်တော့သူတို့တခါတည်းတွဲနေကြတာပါ အဲနောက်ပြီးတော့ဖောင်းတဲ့ခါမှာဖောင်းတယ်လို့အတိကလေးဖြစ်လိုက်တာနဲ့တပြိုင်တည်းအော်ဒါလေးကဖောင်းနေတာပဲဖောင်းနေတဲ့ယုတ်အာဒါလေးကပိန်နေတာပဲလို့ပိန်ကြသွားခိုင်မှာပိန်တယ်ဖောင်းကြဖောင်းတက်လာတဲ့ချိန်မှာဖောင်းတယ်လို့ဆိုတာဟာမိမိစိတ်ထဲမှာဒါကဖောင်းတာဒါကပိန်တာရဲ့လို့တမန်တစ်တကြီးမှတ်စရာမလိုပဲနဲ့ဒီဖောင်းတာနဲ့ပိန်တာရဲ့သဘောတရားဟာဟိုးမွေးကမွေးတုန်းကတည်းကပါလာပြီးသားအတိအတင်ညာနဲ့တော့တိနေတာဖြစ်တဲ့အတွက်ကြောင့်မလို့ ဟောဒီတင်ညက်ခန္ဓာလည်းတခါတည်းပါသွားပါတယ်ပစ္စုပန်တဲ့တဲ့မှတ်နေတဲ့တင်ညက်ခန္ဓာပါအေးအဲ့ဒီဖောင်းတာနဲ့ပိန်းတာကိုဖောင်းတာကိုဖောင်းတယ်လို့သိအောင်ပိန်းတာကိုပိန်းတယ်လို့သိအောင်စိတ်ကစူးစိုက်မှုကလေးလည်းပါပြီးသားပါအဲ့ဒီစိတ်ကလေးကစူးစိုက်လို့သာလေမှတ်လို့ရတာဖြစ်ပါတယ်ဒါကြောင့်မလို့ပစ္စုပန်တဲ့တဲ့ကလေးမှာစိတ်ကလေးစူးစိုက်ထားကသင်္ခါရခန္ဓာတဲ့နော်ဒါတော့မိမိတဖောင်းတပင်အတွင်းမှာခန္ဓာ၅ပါးကိုမှတ်ပြီးသားမှတ်ပြီးသားဖြစ်နေပါတယ်ဒါတော့အဲ့ဒီမှတ်တဲ့အခါမှာ နော်ခန္ဓာ၅ပါးကြီးကိုမရေရွတ်တော့လဲပစ္စုပန်ခန္ဓာ၅ပါးပါနေပါတယ်ယုတ်နံလို့ဗဇက်ကမရေရွတ်တော့လဲပဲယုတ်နံပါနေပြီးသားပါနော်ဒါကြောင့်နောက်ပြီးတော့တခါအဲမက္ကတရားတွေကိုလည်းမိမိကမခွဲတော့လဲပဲဟာဒါတမ္မာဒိဋ္ဌိပဲတမ္မာသင်္ကပ္ပပဲလို့ခွဲစရာမလိုပါဘူးဥပမာအဖြစ်ပြောမယ်ဆိုရင်မိမိဝိပဿနာရှုနေတဲ့အချိန်ခါမှာဒီအရှုခံဖြစ်တဲ့ယုတ်အရှုခံဖြစ်တဲ့ဝမ်းပရဲ့ဖောင်းတဲ့ဘိန်းနဲ့တနည်းဝင်လေထွက်လေကို နော်မှတ်တယ်ဆိုလို့ရှိရင်စိတ်ကလေးကတင်းထားရပါတယ်စိတ်ကလေးကတင်းထားတယ်ဆိုတာတခြားကိုအာယုံမရောက်သွားအောင်လို့စိတ်ကလေးကတင်းပြီးတော့ထားပေးတာအဲ့ဒီတင်းထားပေးတယ်ဆိုတာတခြားမဟုတ်ပါဘူးစိတ်ပိုင်းဆိုင်ရာဝိရိယလို့ခေါ်ပါတယ်ခန္ဓာကိုယ်ကလည်းပဲငါခါလေးကိုဖြောင်းမြောင်ထားမယ်ခန္ဓာကိုယ်လေးဖြောင်းမြောင်ထားမယ်နော်အဲ့ဒီလိုမျိုးဖြောင်းမြောင်တန်တန်လေးထားပြီးတော့အသက်ကိုမှန်မှန်ရှုမယ်လို့အဲ့ဒီလိုခန္ဓာကိုယ်ကာယပိုင်းဆိုင်ရာပြုပြင်ပေးတာကိုကြတော့ကာယိကဝိရိယတဲ့ ခန္ဓာကိုယ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာအားဆိုင်မှုလို့ခေါ်ပါတယ်ပေါ်လာသမျှကိုမလွတ်အောင်မှတ်မယ်ဆိုပြီးတော့မှနော်စစ်ကိုတင်ပြီးတင်ပေးတာစစ်ကလေးကိုလည်းပဲမလွတ်သွားအောင်တဖောင်တပိန်အတွင်းမှာစစ်ကိုတခြားရောက်မသွားအောင်တင်ပေးရပါတယ်အဲဒါစိတ်ပိုင်းဆိုင်ရာလည်းတင်ပေးတဲ့အတွက်စေတသိကဝိရိယတဲ့စိတ်ပိုင်းဆိုင်ရာအာထုံမှုရုပ်ပိုင်းဆိုင်ရာအာထုံမှုဝိရိယလေးလည်းပါနေပါတယ်အဲ့ဒီဝိရိယလေးရဲ့တွန်းအားကောင်းတဲ့အတွက်ကြောင့်မလို့တတိကလည်းပဲတခြားကိုအာယုံမသွားတော့ပဲတခြားအာယုံကိုမရောက်တော့ပဲနဲ့ပစ္စုပန်အာယုံကလေးမှာ စောင့်ရှောက်ပြီးသားဖြစ်နေပါတယ်တတိဆိုတာအစောင့်ရှောက်တရားပါတဲ့အာရကပိစုပဋ္ဌာနာတတိတတိဆိုတဲ့အမှတ်ရမှုတရားသည်အာရကပိစုပဋ္ဌာနာပိစုပန်အာယုံကိုစိတ်ကိုတခြားကိုမသွားပဲပိစုပန်တဲ့တဲ့အာယုံကလေးပေါ်မှာနေအောင်စောင့်ရှောက်ပေးပါတယ်တဲ့အဲတတိကပိစုပန်အာယုံပေါ်မှာနေအောင်စောင့်ရှောက်ပေးခြင်းကြောင့် တမာတိကလည်းပဲတခြားကိုမသွားတော့ဘူးအတ္တိတရားဟာပစ္စုပန်အာယုန်လေးပေါ်မှာပဲတွဲပြီးတော့စူးစိုက်လာပါတယ်အဲ့ဒီပေါ်မှာအဲထင်ချွန်ထက်တဲ့အရာကလေးနဲ့စိုက်ထားသလိုပစ္စုပန်အာယုန်လေးပေါ်မှာပဲတဲ့တဲ့ကလေးစိုက်စိုက်စိုက်စိုက်ဆက်ဆက်ပြီးတော့လာပါတယ်ဒါတော့ညံဟာအဲ့ဒီပေါ်မှာတမာတိကစိုက်တဲ့တွေ့စိုက်ပေးနေတဲ့ပုံမှာညံဟာအလိုလိုလိုက်လာပါတယ်ညံကအလိုလိုလိုက်တယ်ဆိုတာဟာဟောဟုတ်ပြီဒါကဖောင်းနေတာပဲနော် ဖောင်းနေတဲ့အတွက်ကြောင့်မလို့ဖောင်းနေတာလေးကိုအတိကလေးကဖောင်းတယ်လို့သိလိုက်တယ်။နောက်ဖောင်းနေတာဟာဝါရောယုတ်ဆိုတာကိုလည်းပဲဝါရောယုတ်မပြောပြမှတော့ဒါဖောင်းယုတ်ပဲလို့သိလိုက်ပါတယ်။အဲ့ဒါဟာသိတာဟာတမ္မာဒိဋ္ဌိပါ။အဲ့ဒါလို့သိနေအောင်လည်းပဲစိတ်ကလေးကို ဖောင်းနေသော အာယုံယုတ်ပေါ်ကို တင်ပေးရပါတယ်။တခြားကိုမသွားအောင်ဒါတော့ဖောင်းကြိုက်မှာ ဖောင်းတဲ့နေရာလေးကိုတင်ပေးတယ်ပင်ကြိုက်မှာပင်တဲ့နေရာလေးဝင်ကြိုက်မှာဝင်တဲ့ဆိုတဲ့ဝင်လေးနေရာထွက်ခိုက်မှာထွက်တယ်ဆိုတဲ့ဝင်လေး အဲ့ဒီအာယုံပေါ်ကိုတင်ပေးတင်ပေးပို့ပေးပို့ပေးတာကတမ္မာသင်္ကပ္ပတဲ့ဒါတော့အာထုံနေတဲ့အချိန်ခါမှာတမ္မာဒိဋ္ဌိတမ္မာသင်္ကပ္ပလို့ဒီလိုတွေခွဲเสียမလို့ပဲနဲ့အော်အတိကလေးကဖောင်းတာပဲဆိုတဲ့ဟာဖောင်းကြိုက်မှာဖောင်းတယ်လို့မှတ်လာနော်ပိန်းကြိုက်မှာပိန်းတယ်လို့မှတ်လိုက်တာနော်အေးဝင်ကြိုက်မှာဝင်တယ်လို့မှတ်တာ ထွက်ကြိုက်မှာထွက်တယ်လို့မှတ်တာဒီတမ္မာဒိဋ္ဌိပါအဲ့ဒီပုံကိုရအောင်စိတ်ကလေးကိုပို့ပို့ပေးတာက တမ္မာသင်္ကပ္ပအာယုံဘောကိုစိတ်မရောက်ရင်မှတ်လို့မရပါဘူးဒါကြောင့်မလို့အာယုံကလေးကိုအာယုံဘောကိုစိတ်ကလေးရောက်ရောက်ရောက်ရောက်ရောက်ရောက်သွားအောင်ပို့ပို့ပို့ပို့ပေးတဲ့သဘောလေးလည်းရှိပါတယ်အဲ့ဒါတမ္မာသင်္ကပ္ပလို့ခေါ်ပါတယ်အေးအားဆိုင်မှုကတော့ဓမ္မဝါယမတခြားအာယုံကိုမသွားအောင်လို့အာယုံပေါ်မှာစိတ်ကိုစောင့်စည်းတာကတမ္မာတတိနော်အာယုတစ်ခုတည်းပေါ်မှာစိုက်ပြီးတော့မှထားတာကတမ္မာတမာတိလို့မဲ့ခင်၅ပါးလည်းအမြဲတမ်းပါတယ်။ဒါကြောင့်မလို့မိမိတို့အာထုခိုက်မှာ နာမည်တွေကိုတတ်စရာမလိုဘူးမိမိကတတိတမာတိကလေးနဲ့အာယုံကို မလွတ်တမ်းဖမ်းနေရင်ရှိတဲ့တိုင်းလေးမှတ်တယ်ဖောင်းတယ်ပိန်တယ်ဝင်တယ်ထွက်တယ်တောင်းတယ်အောင့်တယ်နော်ကျင်းတယ်နားတယ်ထုံတယ်စိတ်ထွက်တယ်စိတ်ပြေးတယ်အာတခါတလေပြင်းတယ်တခါတလေအိတ်ချင်တယ်စသည်အဲ့ဒါပစ္စုပန်အာယုံလေးကိုမလွတ်အောင်မလွတ်အောင်မလွတ်အောင်သာလျင်မှတ်ဖို့ကယောဂီတာဝန်ပါနာမည်တွေမခွဲပါနဲ့နာမည်တွေကတော့လေ့လာတဲ့ ကျမ်းနေပါလေလေ့လာတဲ့အခါမှာသာလေရင်နာမည်သိအောင်လို့ကျမ်းကန်သိအောင်လို့လေ့လာခြင်းဖြစ်ပါတယ်အဲ့ဒီတော့အဲ့လိုမှတ်ရင်မှတ်ရင်ကနေမိမိသိထားတဲ့အတိုင်းလေးသဘောသဘာဝတတ်တတ်တွေ့ပါလိမ့်မယ်အဲ့ဒီလိုတွေ့တာကို ကိုတွင်ထင်ရှားယုံနံများပိုင်းခြားရှုရမည်ဆိုတာဒါကိုပြောတာပါနော်ဒါမိမိရဲ့ကိုတွင်မှာတကယ်ဖြစ်နေတဲ့ယုတ်တကယ်ဖြစ်နေတဲ့နံဒါတော့အဲ့ဒီတကယ်ရှိနေတဲ့ယုတ်တကယ်ရှိနေတဲ့နံကိုပိုင်းခြားသိတာဟာတကယ်ဥပဒနာအစစ်ပါအဲကြောင့်ယောဂီများ တရားရှုတဲ့အခါမှာကိုယ်တွင်ထင်ရှားတဲ့ယုံများပစ္စုပန်တဲ့တဲ့ကိုယ်တွင်မှာထင်ရှားတဲ့ယုံနယ်များကိုသတိသမารီများစိုက်ပြီးတော့မှယုတ်အဲယုတ်တရားနံတရားနော်ဖြစ်တာပြစ်တာတွေကိုပိုင်းပိုင်းခြားခြားသိအောင်ကြိုးစားပြီးတော့မှ ရှုမှတ်ပွားများပေးလိုက်ကြပါယောဂီသူတော်ကောင်းပေါင်းတို့တကယ်ဆရာသမားမှားတဲ့ဝိရိယမြင်နဲ့အထုတ်ကြည့်ပါတရားဓမ္မတစ်ခုရဲ့အတွေ့အကြုံဟာ အများကြီးနောက်ထပ်နောက်ထပ်အသိမြင်နေရဖို့အထုတ်ဖို့အတွက်လည်းထောက်ပံ့ဖြစ်ပါတယ်။ကဲကြိုးကြိုးစားစားနဲ့အထုတ်ကြပါ။